ကျေးဇူးရှင်မဟာဗောဓိမန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌14ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်သာယထပိကဝေမာပမာရထမာပိစဝိပတိတာရိနောအယာဝောအမာကံအနုတာတနိဓာတုဘုရားရှင်ကသူ့ဝိနည်းရတွေကိုပြောတဲ့စကားဗျာ မှန်ပါပါဘိခဝေကိလေသာကိုချူးဖက်ဖြစ်စေတတ်ခွန်တော်သူပေါင်းတို့တို့ယဟန်ကိုပြောတာမဟုတ်ဘူးရတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေအကုန်လုံးလည်းပါလေတောင်ဘုရားတဲ့ကတကာကြီးတို့တကမာကြီးတို့တို့ပါဝင်ဟင်ရှုမှန်နေတာမှန်တယ်များဘိက္ခုကြီးတွေကိုမှန်ပါပါဗျာအော်ဘိခဝေကိလေသာကိုချိုးပဲ့ဖြစ်သီးရဲ့ကြီးကြခွန်တော်သူပေါင်းတို့သာယထ အတိမပြရှုမှတ်လျက်နေကြပါကုန်နဲ့လားဟုတ်ကလားမှန်ပါပါဗျာမာပမာရထဆိုမိမိကြီးမနေကြပါကုန်နဲ့တဲ့ဟုတ်ကလားမှန်ပါပါဗျာတတိနဲ့နေကြတဲ့မိမိကြီးမနေကြနဲ့တဲ့အဲ့ဒါကလားဟင်မှန်ပါပါမာပိစာဝိပတိတာရိနောဆိုနောက်မှငါတော့အာမထုရိယလေခြင်းမလုံးတရလေခြင်းရဲ့လို့နှလုံးမသာမရဖြစ်မနေကြနဲ့တဲ့ဟုတ်ကလားမှန်ပါပါဗျာ ဟင်တေမင်းကြီးနဲ့ရင်ဆိုင်တော့တို့ပါနဲ့ရင်ဆိုင်မှာတေမင်းနဲ့ရင်ဆိုင်မှာပါဘာနဲ့ရင်ဆိုင်မှာတော့ဆိုတေမင်းနဲ့ရင်ဆိုင်တော့ပါလဲနဲ့နဲ့ခဏရင်ဆိုင်မှာတော့မမညာနဲ့ရင်ဆိုင်ရမှာပါတေမတို့ခင်ဗျရှိလို့လားရှိပါတယ်ဟင်ဘယ်ခါများကောက်ရထားပါလိမ့်မလို့ရှိပါတယ်ခင်ဗျာကြာရတာမဟုတ်ဟင်ကြာကြာထားဟင်တို့တကယ်ပြီးမင်းနဲ့ရင်ဆိုင်တဲ့အခါကျတော့ဒါနနဲ့လည်းတို့ရင်ဆိုင်လို့မရဘူးမရပါဘူးဗျာဟင် သူခုစောင့်တည်ထားတဲ့တီလာလောက်နဲ့ပေါ့မရပါဘူးမရနိုင်ဘူးဟင်အဲ့မှာတို့တေဂာနိကြပြီးသုံးချက်ကိုကြောမှန်ပါပါဗျာငါပေးရတော့မယ်ဆိုကြောက်စိတ်ပေါ်မှာမှန်ပါပါဗျာပေါ်ပါဟင်ငါမိသားစုနဲ့ခွဲရတော့မယ်ဆိုရင်ခင်မင်စိတ်ပေါ်မှာပေါ်မှာပါဗျာဟင်ပြီးတော့ဖြစ်ပေါ်နေတဲ့ဝေဒနာကအဲ့ဒီချိန်မှာချင်းကြိုက်ကြိုးကြိုက်တယ်လို့မဟုတ်မဟုတ်ပါဗျာအတွင်တတ်တဲ့အချင်းချင်းတိုက်ခတ်ပူတီပူတီတိုက်ပါမှန်ပါဗျာအဲ့ဒီကြမှာမချင်းမဆန့်ခံ မှန်ပါဗျာအဲ့ဒီ၃ချက်ကိုတို့ကြောအောင်မှန်ပါဗျာအဲ့တော့တတိအားနည်းနဲ့ရရနိုင်မလားမရနိုင်ပါဗျာအေးဒါမို့သူတို့နောက်မှနှလုံးမသားရဖြစ်ကြနေတဲ့မှန်ပါဗျာခုဟာတွေကတတိမပြတ်ရှုမှတ်ထားကြတဲ့အဲ့ဒါဖရာပြောတာသူပြောတာမဟုတ်ဘူးဟင်ဟင်သာယထတတိမပြတ်ရှုမှတ်ပြီးနေကြပါကုန်တဲ့ဟင်မှန်ပါဗျာမာပမာရထဆိုတာမင်းမိကြီးမနေကြပါကုန်နဲ့ဟင် မာပိစ္ဆာဝိပရိတာရိနောဆိုတာနောက်မှနောင်တတပံပူပါမှုမဖြစ်ကြပါသေးနဲ့တဲ့ဟုတ်ကလားမှန်ပါပါဗျာအယံဤသုံးမစကားသည်ဝေါ်တင်တို့အတွက်အမာကံငါဖရာတို့၏အနုတာသနိသုံးမချက်ပဲဟင်မှန်ပါပါဗျာအဲ့တော့တို့မိမိကြီးနေရင်ရံသူကြသွားနေတဲ့လူလိုပဲဟဲ့ဟင် တူတဲ့ရန်သူကြသွားနေရဗျာကိရိတာရန်နဲ့ကင်းတဲ့နေ့ရှိသလားဗျာမရှိပါဗျာဟုတ်မမြင်လိုက်နဲ့ကြိုက်စိတ်မကြိုက်စိတ်မပြီးစိတ်တခုတော့ဝင်ပါပဲဝင်ပါဗျာအဲ့ဒီကြားကတို့သွားမှာတို့သိတယ်ကြားတော့ဟောကြားပါကြားတဲ့နေရာကအနန္တနဲ့နေရာစားတဲ့နေရာထီးတဲ့နေရာတွေးတဲ့နေရာနေရာတိုင်းမှာတို့ကြိုက်စိတ်မကြိုက်စိတ်မတိစိတ်ဒီသုံးခုတစ်ခုတော့ရှိတာပဲရှိပါဗျာအဲ့ဒီရှင်ကနေတို့သွားနေရတာဗျမှန်ပါပါဗျာဟင်ရံတို့လွတ်တဲ့အချိန်ရှိသလားမရှိပါဗျာဟင် ပြီးတော့ရန်သူကလည်းတမျိုးတည်းလားဗျာမကပါဗျာရန်သူမျိုးစုံဗျာနေရာမျိုးစုံဗျာဝတ္ထုမျိုးစုံအာယုံမျိုးစုံကနေရန်သူမျိုးစုံဝင်နေတယ်မှန်ပါပါအဲ့ဒီကြားတဲ့သူသွားနေရတာမှန်ပါပါဗျာဟင်အဲ့တို့တကယ်လို့များတို့နောက်မှာတို့ဘောကိုမကျင်တတ်တဲ့ပုဂ္ဂိုလ်တယောက်လူ၁၀ယောက်လောက်စုပြီးဓာတုတ်ဒီနဲ့လိုက်နေလို့ရှိရင်တို့သွားရင်သိချလက်ချသွားမလားဟဲ့သိချလက်ချသွားလို့မရပါဗျာဟင်စားတော့ မရပါဗျာအိတ်တော့ဟောမရပါဗျာဒုနောက်ကလာလူ10ယောက်မျက်စိမပြတ်လိုက်နေရင်လေမှန်ပါပါဗျာအဲရဘူးဗျာအဲ့ဒီအဲ့ဒီမျက်မြင်လူ10ယောက်ကတဖာလုံးလောက်ကဖြစ်စီသို့မဟုတ်တမိုင်လောက်ကဖြစ်စီသို့မဟုတ်တေရွာကျော်လောက်ကဖြစ်စီသတင်းခံလိုက်နေတာမှန်ပါပါဗျာတို့ကြည့်နေတာစိတ်ပေါ်မှာအမြဲခွာလိုက်တာမဟုတ်ဘူးလားမှန်ပါပါဗျာဟင်အဲ့တော့ဘု து ဘူကြောက်အောင်မလို့ကြည့်နေတာကြောက်အောင်ပါဗျာကြောက်ပါမလားဗျာ ကြောက်ကောကြောက်လို့လားရန်သူရန်သူမှန်ကောသိလို့လားဗျဟင်သိပါဗျာဟင်ကြောက်ကောမှလည်းသိမဟုတ်ပါဘူးရတို့ကြောက်ပါလေဗျာအာကြောက်ချင်အောင်ဆောင်တဲ့ဒုက္ခကြီးနဲ့တူပါဗျာဟင်ဟင်ခဏကြောက်ချင်အောင်ဆောင်တဲ့ဒုက္ခကြီးနေမှာပါဟင်အဲ့တော့မိမိကြီးမနေနဲ့အမြဲတမ်းတတိမပြတ်ရှုမှတ်နေရမယ်ပါလေးလို့လို့အမှတ်ရှိနေရမယ်ဟင် နာသီဝါကရှုနေအမှတ်ရှိနေရမယ်အဲ့တော့အမှတ်ရှိနေတယ်အဲ့ရှိနေတဲ့အမှတ်ဟာဘယ်လောက်ရှိရမှာတော့မြင်လိုက်ရင်လည်းမြင်ဖြစ်ပျက်ကိုမြင်ရမယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါဟင်ဟိုလာပိတိုက်တဲ့အာယုံဒီပျက်စီးပြီးပြန်သွားတယ်လို့အဲ့ဒီအာယုံကလာတိုက်လို့ခံရရတဲ့မျက်စိလည်းပျက်စီးကြံနေတာကိုနှစ်ဖက်လုံးမြင်ရမယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာဒီကြားလိုက်ရင်လည်း လာတိုက်တဲ့အတန်ကတိုင်းမတ်တပျက်စီးပြန်သွားသလို တို့တိုက်ခံခဲ့ရတဲ့နာမှာလည်းပျက်စီးပြီးကြံနေတာကိုမြင်ရမယ်မှန်ပါပါဗျာဟင်အဲ့လောက်ထိဒီလောက်ထိမြင်ဖို့ဆိုတာတို့တတိနဲ့ရှုမှတ်တဲ့နေရာမှာတို့သိသသိသိသသရှုခြင်းနဲ့စူးစူးဆိုင်ဆိုင်ရှုခြင်းဆိုတာဒီတတိလေးတစ်လုံးမှာတို့နှမျိုးသုံးရတယ်ဗျမှန်ပါပါဗျာဟင် တို့လေဒီကြတော့ပါတော့ဗျပြိုးကင်းနဲ့စိုက်ခင်းထင်တယ်မှန်ပါပါဗျာပြိုးကင်းကဘာလို့ထားတာတော့ပြိုးကင်းကမျိုးဖို့ပါဗျာပြိုးကမျိုးဖို့ထားမှလားဗျာခမညာကြမ်းကြမ်းဖမမျိုးကပြိုးဖြစ်တာကြီးကိုဟင်ဟင်ဟင်မှန်ပါပါတို့ဥမာမရင်ကြက်ခင်ကိုပြိုးသားမရင်ကြက်ခင်ထင်တယ်မှန်ပါပါဗျာဟင်တို့ပြိုးသားကိုနှုတ်နေနှုတ်လို့ရသလားမရပါဘူးအေးထောင်ထားတာတော့ဟိုနှုတ်နေရင် ထုတ်လို့မရသေးဘူးမရပါဗျာဟင်အဲ့တော့တို့ဒီနှုတ်လို့ရပြီဆိုမှစိုက်ခင်းတဲ့ကိုသွားပို့မှာမှန်ပါဗျာအဲ့တော့ပြိုးထောင်နေဆိုတာရင်းကျက်အောင်ထောင်တာမှန်ပါဗျာအဲ့တော့တတိသိသိသာသာမှတ်ခြင်းဆိုတာအဲ့ဒါပြိုးခင်းနဲ့တူတယ်တတိပြိုးခင်းမှန်ပါဗျာဟင်သူ့စာတော့ပြင်တမထထူထောင်သည်လို့ခေါ်သူ့မို့တမာတိထူထောင်သည်လို့ခေါ်တယ်တမထဆိုတာနဲ့တမာတိဆိုတာမတင်မီးမှာပဲ တမဒဆိုတာတိတ်ကလေးညင်သက်သွားတာပြောတာမှန်ပါပါဟင်ဟင်အမှန်မှအမှန်တို့စိတ်ဒီအတွေးမဝင်တော့ဘူးအမှန်မှအမှန်တို့အဲ့ဒါဆိုရင်ပြိုကင်းအောင်နေပြီအဲ့တမထလို့ခေါ်တာအမှန်မှအမှန်တို့အဲ့ဒါတတိလေးတီးနေရတော့သူ့ကိုပဲတမာတိလို့ထပ်တော့ဟင်အဲ့ဒါတို့ပြိုကင်းနဲ့မတူဘူးလားဟုတ်ပါဗျာအဲ့ဒါပြိုကင်းအဲ့လိုပြိုကင်းအားကောင်းလာလို့ရှိရင် တို့သက်တည်သက်တည်များကြတော့မိမိရဲ့သက်မှာအားဘလောက်ရှိတယ်ဆိုတာကားမှာလဲမိုင်ဘလောက်နှုံးနဲ့မောင်းနေပြီတို့မို့ဓာတိဘယ်နှကာလရှိသေးပြီဆိုတာချက်ပြလေးတွေရှိသလိုတို့လည်းမှတ်နေတဲ့ယောဂီတယောက်ဟာနာသီဝါကမမချက်တိုင်ကမမတမာရိနမိတ်လို့ခေါ်တဲ့အချက်ပြနမိတ်ဆိုတာပေါ်ပါသမီးဟုတ်ကလားမှန်ပါပါဗျာနာသီဝါဆိုလဲလေနမိတ်ခေါ်တာပေါ့လေမှန်ပါပါဗျာ ဟင်လေတွေရဲ့တိုက်ခိုက်မှုတိုင်းအဲ့နမိတ်ပေါ်လာပြီးအဲ့ဒါတို့တို့သိရင့်ကျက်ပြီးတတိအားကောင်းလာပြီးအဲ့ဒါပြိုးခြင်းပြိုးသားတက်လာပြီလို့ခေါ်ကြဗျာမှန်ပါပါအဲ့ဒီကိန်းကြရင်စိုက်ခင်းကို ပြောင်းပြီးစိုက်ရသလိုစူးစိုက်အားဆိုတဲ့ဝိပဿနာအားသုံးရင်စူးစိုက်အားသုံးဟင်မှန်ပါပါစူးစိုက်အားကိုသုံးပါသည်စိတ်သာအားနဲ့သမထထူတော့စူးစိုက်အားနဲ့ဝိပဿနာဉာဏ်ရှု စေသာအားနဲ့သမထထူတော့ဝိပဿနာနဲ့ညာသူစိတ်အားနဲ့ဝိပဿနာရှုအဲ့လိုညာဆင်းဆင်းကိုဒီနည်းနဲ့တက်သွားရတယ်အဲ့ဒါကိုရှုမှတ်တာကိုတာဝန်သားတယ်လို့ခေါ်တာကာယတာဘိခဝေဆိုတာအဲ့ဒါဟင်အဲ့လိုမှတ်နေတဲ့ပုဂ္ဂိုလ်ဘယ်အာယုံသုံးသုံးအာယုံတော့ပါသွားပါဦးမလားမပါပါဗျာပါတော့ဘူးခြူတာဆိုခြူတာနဲ့ရသွားပြီခြင်သားလေးရှာတော့သုံးမိနဲ့ခြင်သားနဲ့ရသွားပြီရှင်တူတော့ဟင် ခြူတာဆိုခြူတာနဲ့ပြီးသွားပြီကြက်တူဘာလို့ဝင်တော်ဘူးအဲမဝင်တဲ့အတွက်ကိုခြူတာလေးပေါ့တတိလေးဟာအမြဲတမ်းဖန့်နေအောင်ကြာသွားပြီစိုက်ကြသွားပြီဆိုခြူတာလေးနဲ့ရှာလေးနဲ့တိုက်ခိုက်နေရနေရတဲ့လှူရှားဖြစ်ပြမှုဆိုတာသူ့ဟာသူမြင်တာတို့လိုက်မရှာပါဘူးဗျာဟင်မှန်ပါဗျာတို့လိုက်မရှာပါဘူးဗျာသူမှန်နေမြက်ွက်တဲ့တော့အရေးပေါ်သလိုပေါ့ဗျာ အဲ့တော့မှန်နေမြက်ဖွဲ့တဲ့ဘူဟာဒုတာဝန်တင်တယ်မှန်ပါပါဗျာအရေးပေါ်အောင်လုပ်ဖို့လိုသေးလားမလိုပါဗျာအရေးကသူ့ဟာသူပေါ်မှာဗျာမှန်ပါပါဗျာအဲ့ဒီတိုင်းမတို့ဒီကရှုွက်သူတွေဟိုနာပြီးဝါရှုတဲ့ပုဂ္ဂိုလ်ဒီနာပြီးဝါထိတ်တဲ့တွေကိုတတိလေးစိစာအာစူးလိုက်အားဒါလေးနှစ်ခုကောင်းဖို့ဖို့ပဲစိစာအာနဲ့သမထထူတော်စူးလိုက်အားနဲ့ဝိပဿနာရှုဒီလိုတင်တယ်မှန်ပါပါဗျာဟင်စိစာအာနဲ့သရဏကျင့်စူးလိုက်အားနဲ့ဝိဇာဟုဖော်ဒီလိုလားဟဲ့မှန်ပါပါဗျာဟင်အဲ့ဒါလေးလုံနေုံပဲအဲ့တော့တို့ဒီ ဟိုမှတ်နေတဲ့မှတ်တရားဖြစ်တဲ့နာသီဝနဲ့လီနဲ့ဒုက္ခနေတဲ့နေရာမှတ်နေတဲ့တတိလေးအမြဲမပြတ်စကြသွားပြီဆိုလို့ရှိရင်အဲ့ဒါတမာရင်းနမိတ်ဆိုရယ်ဖြစ်ပြညာမြင်လာတော့တာပဲသူခေါ်တော့မှတ်ညာပေါ့လေအဲ့တော့စေသာအားကမှတ်ညာကိုတောင်းယူသည်ဟင်သူ့လိုက်အားကအသိညာကိုတောင်းယူသည်တို့ ပြိုးခြင်းကဟောပြိုးခြင်းကပြိုးသားတက်အောင်တာဝန်ယူရတယ်ထင်တယ်မှန်ပါပါဗျာဒီစိုက်ခြင်းကပြီးတဲ့ပိဋိတာဝန်ယူရတာထင်တယ်မှန်ပါပါဗျာဟင်အေးအဲ့လိုပဲဗျာဒီမှာတဲ့ဟိုသိသာအားနဲ့သူ့ဆိုင်အားနဲ့ဒါလေးနှစ်ခုနဲ့သွားဒီနည်းနဲ့ညာဖင်းတက်သွားတဲ့ပုဂ္ဂိုလ်တို့ဒီတို့ပဲအာယုံသုံးသွန်လူဘဝရောက်လူအာယုံသုံးသမ်းပါသုံးတော်လည်းပဲအစွဲကြံမနေတဲ့သုံးသုံးဆောင်ကြီးဖြစ်သွားပြီဟင် မှန်ပါပါသူတို့တို့သေးတောင်ကိုယ်စိတ်ကလေးနဲ့ကိုမသေးရဘူးလားဗျာသိရမှာပါဗျာကိုယ်စိတ်ကိုယ်စိတ်ကလေးနဲ့ကိုနေတဲ့ပုဂ္ဂိုလ်သားတယ်ပြီးတော့လေကိုယ်စိတ်ကလေးနဲ့ကိုသေးရမယ်ဟင်မှန်ပါပါဗျာနေတော့ကကိုယ်စိတ်နဲ့မဟုတ်ဘဲနဲ့ဟင်ကြက်မြင်းကြက်စိတ်ပေါက်ကြက်နောက်ပါမယ်ဗျာဝက်မြင်းတော့ဝက်စိတ်ပေါက်ဝက်နောက်ပါမယ်ဗျာသားမြင်းတော့သားစိတ်ပေါက်သားနောက်ပါမယ်ဗျာနွားမြင်တော့နွားသိပေါက်နွားနွားနောက်ပါတယ်အဲ့တော့နေတော့ငါတွေကသူများသိနဲ့နေတဲ့ပုဂ္ဂိုလ် တတိမရှိတဲ့ပုဂ္ဂိုလ်မရှုမမှတ်ဖဲနဲ့မိမေကြီးနဲ့အာယုံခံစားတဲ့ပုဂ္ဂိုလ်ကပေတော့ဘယ်လိုလုပ်ပြီးကိုယ်စိတ်နဲ့တရားပါမလဲ။ညာစိတ်နဲ့တရားမှာပါ။ဟင်ပေနိုင်မှာလားကိုယ်စိတ်နဲ့။မပေနိုင်ပါဗျာ။ဟင်ပေနိုင်ဘူးဗျာ။အဲ့တော့မပေနိုင်လို့ရှိရင်ကိုယ်စိတ်နဲ့မှမတရားရင်ကိုယ်လုပ်တာဘယ်လိုလုပ်စားမလဲ။မစားရပါဗျာ။တို့ပြုထားတဲ့ဒါနမှုတွေလေ။မှန်ပါဗျာ။တို့ဆောက်ဆောက်တည်ထားတဲ့သီလမှုကိုတို့ဘယ်လိုလုပ်ကျူးခံစားရမလဲ။မခံစားရပါဗျာ။ဟင်အဲ့တော့တို့ ရာတို့ရွာတဲ့ပြောနေကြဆိုရင်တော့အခုလိုတတိလေးနဲ့ရှိနေတာကြတော့ဒါတို့လူမာလို့ပြောတာတယ်မှန်ပါပါဗျာဟင်တခါတလေကြတော့တို့ဝေဒနာတွေပြင်းထန်ပြီးတော့ဟိုချမ်းတက်တုံတက်တခါတဲ့အပူတွေတဟင်းဟင်းနဲ့တက်တော့လူမမာတယ်မှန်ပါပါဗျာတတိမရတဲ့ကြရတဲ့ချက်ကြတော့ဘယ်နဲ့တော့အဲ့ဒီလူမမာကသိချလိုက်ကြလားသိုးရင်ရပါလားသိုးရင်ရပါဗျာဒီတတိမရတော့ညောသွားပြီဆိုရင်ဟိုသိုးရင်ရပါဗျာ ဟင်မျောလင်းချက်မရှိတော့ဘူးမှန်ပါဗျာဟင်အဲ့တော့တို့တို့အာယုံခံစားနေတဲ့ပုဂ္ဂိုလ်တယောက်မှာလည်းပဲရှုရွှေမတန်နဲ့တတိမလွတ်ဘူးအမှန်မှမှတို့ပြုခင်အာကောင်းနေပြီဟင်တခါတည်းဖြစ်ပျက်ကိုမြင်နေတဲ့နေရာကနေပြီးတော့ညာဆင်းဆင်းကိုတက်နေပြီအဲ့ဒါဆိုတတိမလွတ်တဲ့အတွက်လူမာလူမာမှန်ပါပါဗျအဲ့ဒါဆိုလူမာလို့ပြောရမှန်ပါပါဗျဟုတ်ကလားမှန်ပါပါအဲ့ဒါဆိုလူမာပဲပြောရမှာဟောမှတ်တော့မှတ်တယ် မှန်အားတော့ကောင်းတယ်စိတ်သာအကောင်းတဲ့အတွက်တိုက်ခင်းတော့ဖြစ်တယ်သို့တော့ညံတက်မလာဘူးမှန်ပါဗျာဟင်မှန်အားကနာမမနာပဲနဲ့မှန်ပါဗျာဟင်သူ့တိုက်အားမမသုံးမင်းနဲ့စိတ်သာအားလေးရင်သုံးနေတာကိုအဲ့တော့မှန်ညံလဲတိတ်ပြီးတော့ထက်မလာဘူးမှန်ညံထက်လာမလာတယ်လို့အသိညံလဲဟိုယုံနံကွဲတဲ့နေရာကသာပြီးဟိုဘက်ကိုဝိပဿနာညာအဖြစ်နဲ့ကိုယုံနဲ့ကိုနာလုံးလုံးပုံကိုမြင်တာကိုအဲ့ဒါဝိပဿနာညာလို့ခေါ်မှန်ပါဗျာ စိတ်ကလေးဘယ်လိုလှုပ်လှုပ်နေတယ်ကိုကဘယ်လိုခိုင်းနေတယ်ကိုကဘယ်နာနေဘယ်လိုဖောက်ပြနေတယ်စိတ်ကလေးကဘယ်လိုပြင်ပေးနေတယ်အဲ့ဒါကိုမြင်းမှအဲ့ဒါတို့စိုက်ခင်းလို့ခေါ်တယ်အဲ့စိုက်ခင်းအားကောင်းမှမြင်နိုင်လားမှန်ပါပါအဲ့တော့မမြင်ဘူးမှတ်ထားလေးကရောပက်ပက်မှတ်မှတ်တော့မှတ်တယ်ဗျာအမှတ်တော့ရှိတယ်ဗျာရောပက်ပက်မှတ်တော့ဖြစ်ပြမမြင်ဘူးအဲ့ဒါကြတော့လူမာလားလူမမာလားလူမမာပါဗျာအေးတတိကတော်တော်တော်တတိဟို ဟင်မှတ်တဲ့ချိန်ကြီးတော့မှတ်တယ်ဗျာတခါတလေကျတော့လည်းမမှတ်ဘူးဗျာမှတ်ရင် မှတ်တာကဝင်ဟဲထွက်ဟဲဆိုတော့ကိုယ်ပဲအတွေးတစ်ချက်ရောက်ဒီအတွေးတစ်ချက်ရောက်ဟင်ဝင်တယ်လို့မှတ်ပါရဲ့ဆို အတွေးကအိမ်ပြန်ရောက်ထွက်တယ်လို့မှတ်ပါရဲ့ဆိုအတွေးကလည်းရေအရာတော့ရောက်လေတော့ရောက်ဆိုရင်အဲ့ဒါတတိမရတစ်ချက်ရတစ်ချက်ဆိုရင်ဘယ်လိုလုပ်လဲဒီကနီးနေပါဟောဟုတ်ကလားဗျာဟင်ဟင်ပြန်ရုံရပါဗျာဟင်သိမချပါဘူး ဟင်ဆိုရင်ရသည်မှန်ပါပါအဲ့ဒါဆိုခင်ဗျားတို့ဆိုရင်ရသည်ဟင်ဒါကမှတ်တော့မှတ်တယ်လွတ်တစ်ချက်မလွတ်တစ်ချက်ကိုပြောတာပါမှန်ပါပါလုံးလုံးကြီးကိုမှတ်ဘူးဗျာတော်ကားတွေနဲ့ကျွာတဲ့ကဟိုတာကိစ္စသမီးကိစ္စစီးပွားရေးကိစ္စဟင်စာရရာခံမရှိတဲ့ကိစ္စစီမရှိတဲ့ကိစ္စဟင် အဲ့ဒီကိစ္စတွေနဲ့တောကားတွေနဲ့နေလို့တခါတည်းမျောပြီးအာယုံတော့ပါသွားနေတာတွေကြတော့ဘာပြောမလို့များဟင်အဲ့တော့ဆိုရင်ရသည်ကတော့မျောလင်းချက်ကိုမရှိတော့ဘူးမှန်ပါပါဗျာဟင်မျောလင်းချက်မရှိပါဘူးအဲ့ဒါတော့အဲ့ဒါဆိုရင်တော့မျောလင်းချက်ရှိတော့ဘူးထင်တယ်မှန်ပါပါဗျာသူအဲ့တော့လူမာရဲ့လူမမာရဲ့တတိမယတစ်ချက်ရာတစ်ချက်ဆိုရင်တို့ဆိုရင်ရသည် မိမိကြီးနဲ့အာယုခံသားနေရရင်မျောလင်းချက်မရှိဒီလေးချက်ထဲမှာတို့ပဲမှရှိရောလေတို့ချက်ရောတစ်ချက်ပါဟုတ်ပါမလားခင်ဗျာခင်ဗျားတို့ခင်ဗျားတယောက်နေမှာပါဗျာကျန်တာတွေမဟုတ်ပါဘူးတို့ဟာတွေလူမာတွေထင်ပါတယ်ဟင်အဲ့တော့ဖို့ဖို့ဖို့တို့ပဲမရမအောင်မင်းတို့လူမာတွေမဟုတ်ဘူးလားဟင်ဟောဗျာအခုအကုန်လုံးတော့တေးဦးမချနိုင်ကြဗျာတို့ဒီဘက်ကြောင်มาသေးတယ်ဗျာ ဒီဘက်ကတော့မျောလင်းချက်ရှိတယ်မဟုတ်ဘူးလားဟင်လူမာတယ်မဟုတ်ဘူးလားခေါ်ပြမေးလို့မရပါဘယ်မှလည်းမေးလို့မရပါလားဟင်ဟင်ဟင်တို့ဒီဘက်ကတော့လူမာတွေပါဗျဟိုလူဟိုဘက်ကတော့မျောလင်းချက်မရှိတာပါဟင်လူမာတွေမဟုတ်ဘူးလားကဲဗျာဟဲ့ကဲဟိုဘက်မှာလူမာတွေတဲ့ဟင်ဟင်ဟင်အဲ့တော့တို့ဟင် ပါတယ်ဗျာတေချာတော့ဗျာနဲ့တင်ပါတော့လူမာရေးဖြစ်ကုန်ပါမတို့လေချာဗျာခမညာခမညာတို့ရတဲ့ဖေးဖရာကြီးများယုံတာဟင်တို့နဲ့ဘာဆိုင်လို့မြဟင်ဟင်အာကိုလည်းပါဗျာအမဘာသူများအာကိုအမတို့မြကိုအာကိုလိုအမကြီးကိုဟင်ကိုလေရေးရကိုအာကိုပြိုးထောင်အမကြီးတို့နဲ့ဘာဆိုင်လို့ဟင်ကိုလေရေးရကိုအာကိုပြိုးထောင်ပေါ့ဗျာ ရှိကျိုးထောင်တော့မှာပါဗျာဘယ်တော့ထောင်မှာတော့မိုးခေါင်းနေသေးလို့နဲ့တူပါဟင်ဟင်မိုးခေါင်းနေသေးလို့နဲ့တူပါဗျာဟင်မှန်ပါဗျာဟင်ဘယ်တော့မိုးကတော့မှာတော့ဟင်ဟင်အဲ့တော့တို့ဟာတွေကမမျောလင်းချက်မရှိဘူးဗျာခုနေတာမိမိချင်းနဲ့အာယုံနောက်လိုက်အဲ့တော့အာယုံခံစားတာချင်းတော့ဖခင်လည်းအာယုံခံစားတယ်ဟုတ်ကလားဟိမှန်ပါပါဗျာဖခင်လည်းပဲဟို ဟိုဆုံးကတဲ့ဆိုသားပြန်ထမင်းနဲ့ကသားပြန်ထမင်းစားပါတဗျာဟိုရှိခိကတော့သားပြန်ထမင်းခေါ်တာပေါ့လေခုလိုကြက်သားဟင်းကွက်သားဟင်းစီသားဟင်းနေနဲ့လဲစားတယ်ဟင်သူရတာအာယုံသူလည်းသုံးတာပဲထင်တယ်မှန်ပါပါဗျာတို့တော့သူတို့မှဆွဲဘူးဆွဲပါဗျာဟင်မိမိကြီးမှမဟုတ်ပဲအမှန်နဲ့ဖြစ်ပျက်ကိုရှုသွားဝဲနောက်မပါဘူးဟင်မှန်ပါပါဗျာဝက်သားတော့သားတယ်ဝက်ဖတ်ကိုမဝါမိဘူးသူတို့ဟင် ဖရာရဟန္တာမှာကြက်သားသားပါတယ်ကြက်ဖတ်မဝါမိဘူးသူတို့ကအဲ့ဒီကသားတာလူမာတွေလူမာတွေဟုတ်ကလားဟိမှန်ပါပါဗျာပြီးတော့တို့ကျောင်းတော်ကြီးကလည်းဖရာနေတဲ့ကျောင်းတော်ဟာဆက်ချစ်ကတိတန်တဲ့ဆက်ချစ်ကတိဆိုတာတန်တရား80မဟုတ်ဘူးလားမှန်ပါပါအခုခေတ်မှာတန်တရား80တန်တဲ့ကျောင်းဘယ်မှာရှိတယ်လဲမရှိပါဘူးအဲ့ဒါကြီးပေါ်နေသွားတာပဲဟင်သူ့သုံးတော်သုံးတယ်ဗျာဆွဲကြလားဗျာမဆွဲပါဗျာအဲ့တော့အာယုံသုံးနာခြင်းမှာဖရာလည်းဖရာလိုက် တန်ဃာလည်းတန်ဃာလိုက်သူတော်ကောင်းနေလည်းသူတော်ကောင်းနေလိုက်သုံးနာပါပဲဗျသုံးနာခြင်းအတူတူပါပဲဟင်ဆွဲတာနဲ့မဆွဲတာဒါလေးကွာနေကြတယ်တင်တယ်မှန်ပါဗျာဟင်ဆွဲတာနဲ့မဆွဲတာဒါလေးကွာနေတယ်ပါလို့မဆွဲတော့သူတို့ကဘယ်နေရာဖြစ်ဖြစ်တတိတင်းတင်းနဲ့လူမာတွေမှတ်ယူနေမို့ဖြစ်ပြမြန်အမှတ်တွေဟင်ဖြစ်ပြမြန်အမှတ်တွေမှတ်တဲ့နေရာရဲ့ဖြစ်ပြအကြောင်းကိုအကုန်သိနေပြီ အဲ့ဒါဆိုလူမှာပဲပဲမှန်ပါပါဗျာဟင်မှတ်တော့မှတ်တယ်ဖြစ်ပြမမြင်ဘူးဆိုရင်တော့အဲ့ဒါမှာသေးဘူးလေမှန်ပါဗျာလူမမှာဟင်ပါတယ်ခုနတော့တတိလွတ်တစ်ချက်မလွတ်တစ်ချက်ဆိုရင်တော့အဲ့ဒါဟင်ဘယ်လိုလုပ်လူမမှာပါဗျာဟင်တတိမရတစ်ချက်ရတစ်ချက်ဆိုရင်တော့ဖို့ဆိုရင်ရသည်မှန်ပါဗျာဘယ်လူမမှာရင်ကမှာတော့ဖို့မှန်ပါဆိုရင်ရသည်ဟင်ဒီတောင်ကကြော်မကြော်နိုင်ပါမလားဆိုတာ တွေ့ရပါဗျာဟင်မမအတကယ်လို့တခါတည်းတတိကိုမရတော့ဘူးမေ့သွားပြီးမျောသွားပြီးဆိုရင်တော့ဖို့ဘယ်နဲ့တော့မလင်းချက်မရှိပါဘူးဟင်မျောလင်းချက်မရှိတော့ဘူးပြေးသွားပြီးမျောသွားပြီလေဟိုဘက်ပါဟိုဘက်ကို85ရာခိုင်နှုန်းဖြစ်သွားပြီကိုဘက်ကို25ရာခိုင်နှုန်းပဲကျန်တော့တယ်ဟင်မှန်ပါပဲအဲ့တော့သူတော်ကောင်းနေတဲ့သူ့အာယုနဲ့သူတုံးတာပဲတုံးတက်ဖို့ပဲလိုတယ်ကွယ်မှန်ပါကိုစိတ်ကလေးနဲ့ကိုတုံးတက်ဖို့ပဲမှန်ပါ ပြီးတော့တို့ဒီလိုသာတတိလေးရှိနေလို့မှန်အားလေးရှိနေပြီကျွာတဲ့သွားလည်းစိုက်ခင်းတဲ့ပြူခင်းလေးကိုအမြဲတမ်းယူကြပါကျွာပြင်ကစိုက်ခင်းတဲ့ပြူခင်းတွေတို့ကြိုးစားနေကြတာတင်ဟဲ့မှန်ပါဗျာကျွာတဲ့လည်းဘယ်အာယုခံစားခံစားစိသာအာရီနဲ့မှစိသာအာရီနဲ့မှလို့ဟိုမှတ်အမှတ်ကလေးတဲ့နေပြီးစိတ်ထင်ကြနေပြီးလို့စူးစူးဆိုင်ဆိုင်ကြည့်စိသာအာကသရဏကိုတောင်းယူသည်စူးဆိုင်အာကဝိဇ္ဇာကို တောင်းယူမယ် အသိကိုတာဝန်ယူမယ်လေသိတာအားကအကျင့်ကိုတာဝန်ယူတယ်သူတိုင်းအားကသိဖို့တာဝန်ယူတယ်ဟုတ်ကလားမှန်ပါဗျာပြီးတော့သိတာအားကတမထကိုတာဝန်ယူတယ်သူတိုင်းအားကဝိပဿနာကိုတာဝန်ယူလိမ့်မယ်တို့တမထဝိပဿနာလုပ်နေတဲ့ဒီတတိလေးနှလုံးနဲ့ပဲလုပ်သွားမှာမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်အဲ့သိတာအားကတို့ပါတော့တမာတိကိုအားကောင်းအောင်လုပ်ပေးမယ်မှန်ပါဗျာမှဉဏ်တက်အောင်လုပ်ပေးမယ်မှန်ပါဗျာသူတိုင်းအားကအသိဉဏ်တက်အောင်လုပ်ပေးမယ် သူတို့ဓာရီနှစ်ခုနဲ့သွားမှာပဲသမထဝိပဿနာစဉ်းစားမနေနဲ့ဟင်သရဏဝိဇ္ဇာခွဲမနေနဲ့အဲဒီတတိလေးတစ်လုံးနဲ့တို့ရွာတဲ့လုံလို့ရှိရင်ရွာထဲမှာလည်းတို့ဟောနေတဲ့တရားတွေအများကြီးကိုကိုယ်တိုင်ကလည်းဟောနေပါတယ်အပြင်ကလည်းဟောနေပါတယ်တို့တရားကိုတရားမှမသိတာပဲရှိဟင်ဟင်ကိုယ်တွင်းကလည်းကိုယ်တွင်းဓမ္မကတိကတွေအများကြီးပါ ဟင်းရုပ်ပြီးဖောက်ပြန်လာတော့တဘောဒီလိုပြောတာထင်တယ်မှန်ပါပါဗျာအဲ့တော့ဟိုဟိုနေရာကနာပြဒီနေရာကကျင်ပြဟင်းဒီလိုလေးထိုင်ရကနေဟိုဘက်ပြောင်းပြီးလေရဟိုဘက်ထိုင်လို့ဖောက်ပြန်လာတော့ဒီဘက်ပြောင်းပြီးလေရဒီလိုထင်တယ်မှန်ပါပါအဲထိုင်လို့မရတော့လဲလျောင်းပြီးလေရတယ်အဲလဲလျောင်းလို့တဲ့ဟိုကြာလေးလဲလျောင်းတော့ဒီဘက်ပေါင်းတော့ဟိုဘက်ပေါင်းဟိုဘက်ပေါင်းတော့ဒီဘက်ပေါင်းနဲ့ဟင်အဲကြာတော့ပြန်ပြီးထားပေးရတယ်မတ်တရပေးရတယ် အဲ့ဒါတို့ဖောက်ပြန်ညုံပြအနာမဟုတ်ဘူးလားမှန်ပါပါဗျာတို့တတိမရှိလို့မသိတာမှန်ပါပါဗျာအဲ့ဒါတွင်ဓမ္မဂရိကာတွေသူဒီလိုဖောက်ပြန်နေပါတယ်ကျုပ်ဒီနေရာကဟောလို့ဖောက်ပြန်နေပါတယ်ဟောလို့မမြဲပါဘူးပြနေဗျာဟင်တို့မကြည့်လို့မသိတာတင်တယ်မှန်ပါပါဗျာဟင်တရားဘက်ကမပြတာလားဒုဘက်ကမကြည့်တတ်တာလားဒုဘက်ကမကြည့်တာအဲဒုဘက်ကမကြည့်တတ်တာဗျာအမြဲတမ်းပြနေပါဗျာတရားကြည့်တတ်ရင်ကိုယ့်ကိုကြည့်လဲမြင်ပါတယ်ဟင် မှန်ပါပါဗျာကိုယ်ကိုကြည့်လို့ရှိရင်အတွင်းမှာရှိနေတဲ့အတွင်းတရားကိုဝိပဿနာဖြစ်စေနာမယ်တရားအထိမဉဏ်ဖူဉဏ်တိသူပြပါလိမ့်မယ်အပြင်းလေးကိုကြည့်လို့ရှိရင်တမထရဖို့ရာနဲ့တမထလန်းကိုတမာရိညာကိုတက်ဖို့ရာတံဝေကညာကိုရောက်ဖို့ရာအတွက်အပြင်ကလည်းတို့ရွာထဲမှာဟောနေပါတယ်သူစာကတော့ဆိုတာပေါ့ကွယ် နတ်တီပို့လို့လိုက်တယ်တမန်တော်၅ဦးလို့ဆိုပါသို့တော့တို့ရွာတွေတဲတော့၄ဦးလောက်ရှိမှာပါတို့ခုခေတ်တော့ရဲဟိုအချုပ်စခန်းနဲ့ထောင်ချုပ်စခန်းထောင်လဲလောက်ပဲတဦးရှိတတ်ပါတို့ခေတ်မှာပေါ့လေမှန်ပါပါရှေ့ခေတ်တုန်းကတော့ဟိုလူလည်းကောင်းကြွားလည်းကောင်းလည်းရှိတာပေါ့အဲ့တော့တို့ဒီဝဒုဒတုတ်တံလို့ဆိုတယ်အဲ့ဒါဖရာရှင်တိုင်းဟောရတယ်လို့ဆိုပါတယ်ဒီဝဒုဒဆိုတာပါဠိစကား မှန်ပါဗျာပမာလူတော့ပြင်နတ်တွေကလှုပ်လိုက်တယ်တမန်တော်၅ဦးတဲ့အဲ့ဒါတို့ရွာတဲ့ရှိတယ်မှန်ပါဗျာတမထဖြစ်ဖို့ဟင်တမာရိညာရင်တန်ဖို့သရဏကိုတက်ဖို့ဟုတ်ကလားမှန်ပါဗျာတာဝေကညာရဖို့အဲ့ဒီရွာထဲမှာတရားဝဓမ္မခတိက၄ယောက်ရှိတယ်တယောက်ကတော့တို့ရွာထဲမှာမတွေ့တတ်ပါဘူးနံပါတ်1ကတော့မွေကင်းစားကလေးမှန်ပါဗျာ မွေးသေးတာတွေကိုကိုယ်တိုင်မွေးသေးရတာတော့သိကြမှာသိမှာပေါ့ကိုမွေးထားတာလေးတွေလွယ်ထားတာတို့ပခက်နဲ့တော့မြင်ဘူးရမဟုတ်လားမြင်ဘူးပါဗျာဟင်မြင်ဘူးပါကိုလည်းအောင်ပါလေသူဘာလုပ်နိုင်လို့ဘာမှမလုပ်နိုင်ပါဗျာဟင်သူမိဘကဟိုမောက်ထားမောက်တဲ့အတိုင်းတင်တယ်ဟိမှန်ပါပါဗျာဟင်အနိဗ္ဗာန်လေးနဲ့ဟိုဟိုတို့ထုတ်ထားထုတ်ထားတဲ့အတိုင်းတင်တယ်ဟိမှန်ပါပါဗျာဟင်အဲအဲ့ဒီတိုင်းပဲ ထွက်လာတော့ဟောအဲ့ဒီကလေးကရီထွက်လာတာလားငိုထွက်လာတာငိုထွက်လာတာပါဗျာဟုတ်ကလားရဲ့မှန်ပါဗျာဒါဆိုတော့ဝန်တာလုံးလုံးနဲ့တူတယ်ငိုထွက်လာတယ်ဆိုတော့ဘာဖြစ်လို့တော့ဝန်တာလို့လားဝန်နေတော့ပါဗျာဟင်ချမ်းပါလုံးနဲ့တူတယ်ဆင်းရဲတော့ပါဗျာဟုတ်ပါမလားရဲ့မှန်ပါဗျာဟင်ဟင်အဲ့ဒါတို့ကိုနံပါတ်1တရားဟောနေတာမှန်ပါပါအဲ့ဒါနံပါတ်1ဓမ္မဂရိကအဖေတို့အမေတို့တဲ့ကျွန်တော်ကိုကြည်ပါတယ်ကျမကိုကြည်ပါတယ်ဟင်ဟင် မိဘဝုံပိုက်ထဲမှာလဲဆယ်လာလုံးလုံးနေခဲ့ရပါတယ်တဲ့နေတဲ့နေရာကြပြန်တော့လေအမေရဲ့အစာဟောင်းအိတ်ပေါ်ွယ်တခါပြောကောင်းအောင်ပြောတာပေါ့မစင်အိတ်ကြီးပေါ့အဲ့ဒါကြီးကိုဖင်ခုထိုင်ထားရတဲ့ဟင်အစာသေးအိတ်ကိုအပေါ်မှာကြောပို့ထားရတဲ့ဟင်ပြီးတော့တို့အမေရဲ့ဝန်းပိုက်ကိုကြောပေးထားရတဲ့ဟင်အမေရဲ့နာရံရိုးကို ဒီလိုလေးပြီးလို့တယ်ဗျစာရဲကပေးတဲ့ဥပမာတော့မိုးရွာနေတဲ့အခါတစ်ခေါင်းကြီးတဲ့မြောက်ကြီးဝင်ပြီးတော့မိုးခိုနေတယ်လို့တယ်ဗျကိုကိုကြီးတယ်ဗျဟင်တွေ့ဘူးလားဟုတ်ကဲ့ဗျအဲ့လိုကြီးနေရတာတယ်ဗျဟင်အဲ့တော့မိုးအမေမသိအိတ်ကြီးဖင်ခုထိုင်တာဟင်ပြီးတော့အမေစားထားတဲ့အစာသေးအိတ်ကြီးကိုခေါင်းပေါ်ကနေတင်ပြီးတော့ထားရတာတဲ့ တော်တော်လေးချမ်းသာလိမ့်မထင်ဘူး။မှန်ပါပါ။ဟုတ်ပါမလား။မှန်ပါပါ။ပြီးတော့အမေဝန်ပိုက်ထဲကလည်းတော်တော်လေးမှုန်းလေးမင်းနဲ့တူတယ်။မှန်ပါဗျာ။ဟာဟုတ်ကလား။ဟင်ဟင်ဟင်ကျွန်တော်အဲ့လိုနေခဲ့ရပါတယ်တဲ့။ထွက်လာပြန်တော့လည်းပင်ပင်ပန်းပန်းထွက်ခဲ့ရပါတယ်တဲ့။အပြင်ရောက်တော့သူ့သားလေးတွေကတို့တို့အရေးပြားမရှိသေးဘူး။မှန်ပါပါ။နေရဲနေတာသားတစ်ကလေး။ဟင်ဒီပိဿာလေးနဲ့ တိုက်ခါတောင်သူ့မှာတို့ပါတော့တပီးနဲ့တိုက်တော့ခံရတယ်မှန်ပါပါဗျာလေတိုက်တဲ့လေတံလည်းမခံနိုင်ဘူးမှန်ပါပါဒါလေအကောင်မှဒီအဲ့ဒီသွေးလေးတွေကတို့ဖန့်ပြီးတော့ကိုအရေးပြားရုံဖြစ်ရတာကိုဗျမှန်ပါပါဗျာအရင်တော့သွေးလုံးကြီးလိုပဲဒီလိုလဲသူခံရပါတယ်တဲ့ခံရပါတယ်တဲ့ပြီးတော့မအေကပက်လက်ကလေးထားရင်သူပက်လက်ကလေးပဲနေရပါတယ်တဲ့သူ့မှာကိုပြီးကိုပိုင်ဘာမှလုပ်ပိုင်ကိုရှိဘူး ဟင်မရှိပါဗျာဟင်တို့ဂျင်းဘတ်ဒီအဲ့ဒီပေးနေလို့ရှိရင်လေ तू အော်ပြီးငိုယုံကလွဲလို့ तू ဘာလုပ်နိုင်နော်ဘာမှမလုပ်နိုင်ပါဗျာဟင်ဂျင်းကြီးတွေတို့ပေးကြနေတော့ဟော तू အော်ပြီးငိုယုံကလွဲလို့ဘာတတ်နိုင်နော်ဘာမှမတတ်နိုင်ပါဗျာဟင် तू နိုးခါတော့ဟောအော်အော်ပြီးငိုယုံကလွဲလို့ तू ဘာတတ်နိုင်နော်ဘာမှမတတ်နိုင်ပါဗျာအမေတို့ဖေတို့အဲ့ဒီဦးကြီးတို့အတော်တို့ရွှေမျိုးတွေလည်းပဲခင်ဗျားတို့ဒီဘဝလွတ်အောင်မလုပ်နိုင်ရင်ကျွန်တော်တို့ခံရအောင်မယ်တော့နံပါတ်1ပြောနေတာမှန်ပါပါဗျာ ခင်ဗျားတို့လည်းဒီလိုခံအောင်မယ်တဲ့လွတ်အောင်မလုပ်နဲ့ကျွန်တော်တို့ခံအောင်မှာပဲတဲ့ကျမတို့ခံအောင်မှာပဲတဲ့အဲ့ဒါကလေးတွေဘယ်နှယောက်တွေ့ဘူးတော့အများကြီးတွေ့ဘူးပါနာပြီးပြီလားဒီတရားမနာရဘူးမမြင်လို့ထင်တယ်မှန်ပါပါအမမြင်လို့မြင်ပါတယ်တခက်တည်းခင်ဗျာဘာမှမမဘူးဟင်ခင်ဗျာမမြင်ဘူးမသိတာပဲရှိတယ်မြင်တယ်မှန်ပါဗျာဟင် အဲ့ဒါသူ့ကိုတတိရှိတဲ့ပုဂ္ဂိုလ်တို့ဒါသိနိုင်တာပဲသိနိုင်ပါဗျာဟင်မှန်ပါတတိရှိရင်သိနိုင်တာပဲကွတို့ကြည့်တာကြည့်ပြီးမသိတာအဲ့ဒါအမှန်မရှိလို့ထင်တယ်မှန်ပါပါဗျာအဲ့ဒါမေးမေးကြီးနဲ့ကြည့်နေလို့မှန်ပါပါဗျာဟင်အဲ့ဒါတို့ဟောနေတဲ့ဓမ္မပဋိကနာပါတိတယ်မှန်ပါပါဗျာဟုတ်ကလားဟုတ်ပါဗျာဟင်အဲ့ဒါရွာတိုင်းမှာရှိပါလိမ့်မယ်ဗျာအဲ့ဒီနာပါတိဓမ္မပဋိကတွေကိုဟင် တေဝါတေဝါဓမ္မဂရိကဘယ်နှယောက်ရှိမယ်ထင်လို့တော်တော်များဟုတ်ကလားအာဓမ္မဂရိကတွေဒီလောက်ဟောတာတော့ခင်ဗျားတို့မနာဘူးဟင်အဖို့နာခဲ့လားမနာခဲ့ရဟင်ေးပါလေးလားဟေးသမီးလေးလားဟေးနဲ့ပြုံပြုံကြီးနေမှာပါဖိုးဟုတ်ပါပြောနေပါပုတ်ကလားဗျဟုတ်ပါဟင်းဟိုကဟောတဲ့တရားကြမနာဘူးဟင်ဒီပါပေါ်ပြားရကလေးရတရားဟောနေတာတဲ့ကြမသိလို့ပါဗျဟုတ်ကလား ဟင်ตาကြီးกว่าตาကြီးกว่าနဲ့မှန်ပါဟင်အဲ့ဒါနာမတိဓမ္မဂရိကာတို့ဟောနေကြတာအဲ့တို့တတိမရှိတော့မသိတာမှန်ပါပါဗျာဟင်ဟင်တမေးမေးကြီးတဲ့နေတို့တို့မသိတာကျူစမ်းပါအဲ့တို့နံပါတ်နှစ်ဓမ္မဂရိကာတော့သူအိုလေမှန်ပါပါဗျာအဲ့အိုတဲ့လူကိုအရင်ကပြိုစင်ကာလကမြင်ဘူးပါလိမ့်မယ်မြင်ဘူးပါဗျာဟင် နေ့မရှောင်ညမရှောင်ထုံတုံထုံတုံနဲ့သွားလိုက်တာကိုဟုတ်တယ်နဲ့မှန်ပါပါဗျာဟင်ဟင်ထုံတုံထုံတုံနဲ့ဗျာပြီးတော့ရွာတယ်လေဟိုနင်းနေလေးအပြောမှတာနဲ့ဒုဆွဲတာဆွဲတယ်နဲ့မှန်ပါပါဗျာဟင်ဒုဆွဲတာဆိုနဲ့ဟိဘယ်လိုညာလိုနဲ့ဟင်အဲခါကြီးကုန်ပြီးဒုံဒုံဒုံဒုံနဲ့ခါကြတော့ဘယ်နဲ့တော့ဘာပြောရေးလဲတော့ဟင်ဟင် အဲ့ဒါကလည်းတို့ထောင်းလုံးထောင်းလုံးသမားတွေကိုဟောနေတာလေဗျာမှန်ပါဗျာဒီကောင်ကငါကြည့်ကြငါကြည့်ကြလားငါလည်းမင်းတို့ငငယ်တုန်းကမင်းတို့လိုပဲထုံထုံထုံထုံနဲ့ပဲဟုတ်တယ်လေမှန်ပါပါဟင်ဘာမဆိုငါလည်းပြီးလက်မောင်းတန်းလာတာပဲငါလှုပ်ချင်တာဒီအားနဲ့မနဲ့ကေကေလှုပ်လာခဲ့တာပဲဟင်ဘာမဆိုငါဘို့အကုန်ရလိမ့်မယ်ဆိုပြီးတော့သူ့ဘို့ဆိုပြီးတော့လှုပ်လာတာကြီးတယ်ဟုတ်ကလားဟိမှန်ပါပါဗျာဦးတော့ဖိုးဦးဟင် ဟင်ရှိတဲ့သမီးလည်းသမက်ကခေါ်သွားตาလေးမွေးထားတော့လေအာကိုဒါဟောချွေးမခေါ်သွားဟိဘယ်လိုအာကိုသာဟင်ตาလေးသမီးတွေစားဖို့ဆိုလုံးပြရတာဘယ်လိုပါကြံလို့ပါမမကြံပါဘူးအဖိုးအိုပိုင်တာတောင်ဝေးတစ်ချောင်းပိုင်မှန်ပါပါဗျာဟုတ်တယ်မှန်ပါဗျာအဖိုးဘယ်လောက်ပိုင်တော့သူသူပိုင်ပစ္စည်းဘယ်လောက်ရှိတော့တောင်ဝေးတစ်ချောင်းရှိပါဟုတ်ကလားဗျာတို့ဟောတော့အဖိုးဟောတော့ဘယ်လောက်ပိုင်မလို့နောက်ဘယ်လောက်ပိုင်မယ်ထင်တော့ တော့မပိုင်နဲ့လားပိုင်တာမမြင်ပါဘူးတောင်ဝေးတစ်ချောင်းလောက်တော့ပိုက်မှာပါဗျာဟင်ဟင်ငါတဲ့တော့ဘယ်ဘယ်ဟာဘယ်ဟာငါရာကဘယ်ဟာဘယ်ဟာနဲ့ဟင်တခါလေအိမ်ဝင်းကြီးဘလောက်ပဲတတ်မှနေနေဗျဟင်ဟောသမီးသမီးနဲ့ရတဲ့တမက်ကဝင်ပြီးထောက်တော့ဘာပြောရဲတော့ဘာမှမပြောပါဘူးဟင်ရဝတာသွားတိုင်ညမတိုင်ရဲလားမဖြစ်လို့တော့ဗျာတော့ပြန်ကြည့်လို့ ဘယ်တော့ရရှိတော့ဟင်ဒါကလည်းတမက်ကသမီးကိုယူပြဟင်တမက်ကသမီးကိုယူပြီးတော့တကဟိုတို့ပါတော့ဟင်လုံးတရားတိုင်းပြပြီးတော့နွားကြီးဝင်ဆွဲသွားလားကဲတိုင်းရဲလားမတန်ရလားဘာဖြစ်လို့တို့များညောင်းရကြောက်လို့ညောင်းရကြောက်လို့လားဟင်ဟင်ဟင်အဲနောက်ရကြောက်လို့လည်းကြခဲ့ပြောမလို့ဟင်သူများတွေကြတော့ ပါတို့ဟိုနွားခိုးမှုတဲ့တိုင်းတိုင်းပဲအိမ်လေးကိုတို့ဟိုဟိုဘဲအိမ်ကဟိုခြံလေးခတ်တာကိုတယူငန်းပြားတပြားပါတော့ကိုယ်ပဲပါလာတာတော့ဒုံဆွဲတာဆွဲထင်တယ်မှန်ပါဗျာဟင်အဲကိုသမက်ကတမီးယူပြီးတော့ခြံထဲဝင်ပြီးထောက်တော့ဘာပြောတော့ပါပါမပြောရအဖို့နောက်ရကြောက်ပါလားနောက်ရကြောက်ပါဟာဟုတ်ဗျာဟင်ဟင်ဟိုဘဲအိမ်ကြတော့ဘာလို့နောက်ရမကြောက်တော့ ကရဲရဲကြောင်ခံဝင်လို့ပါဟုတ်ကဲ့ဟင်ဟင်အဲ့တော့နောက်ဆုံးပါတော့အိမ်ဝင်းနေပဲဟုတ်မလို့ရှိသမျှလေပါကုန်ခွဲပေးရတာမဟုတ်ဘူးလားမှန်ပါပါအိမ်နေဟုတ်ဘူးဗျာရှိသမျှပစ္စည်းအကုန်များကိုမတတ်နိုင်တော့ချင်း50ကျော်60 90ကြတော့လေမှန်ပါပဲအဲ့တော့အဖိုးအိုတို့ဖွားတို့ဘာပိုင်လုံးဟိဘာမှမပိုင်ပါဘူးတော့ဝေးတစ်ချောင်းပိုင်ပါလေဗျာခင်ဗျာဒီလောက်တော့ခင်ဗျာသိခါမချသမန်လို့ ဟင်ဟင်တောင်ဝေးတစ်ချောင်းပဲပိုင်တာပင်မလို့အဲ့တော့ငါဟုတ်ကလားဟိမှန်ပါဗျာဟင်သူအာဟုဒီတောင်ဝေးကလွယ်လို့မရှိတော့မရှိပါဗျာဟင်အဲ့တော့မင်းတို့လည်းငါလိုအချိန်ကြီးရောက်မှတော့ငါလိုတောင်ဝေးတစ်ချောင်းပိုင်ပြီးတော့မဖြစ်ကြပါစေနဲ့တဲ့ဟင်ဟင်တကယ်လို့များတရားလက်ပိုင်ပြီးလို့ဆိုရင်အဖိုးအဖိုးနဲ့တော်တော်ကိုတကူကြည့်မှာပေါ့ကြည့်ပါပါဗျာ ဟင်အခုရောငငယ်တုန်းကမိမိကြီးနေခဲ့တဲ့အတွက်ဗျာဟင်တာအာကိုတမီအာကိုနဲ့အာကိုမှားခဲ့တဲ့အတွက်ဗျာပစ္စည်းအာကိုနဲ့အာကိုမှားခဲ့တဲ့အတွက်ဗျာခုနောက်ဆုံးသူ့မှာတော်ဝေးတစ်ချောင်းပဲပိုင်နေဟင်ပြန်မလို့သူရှိမှာတဲ့အဲ့လိုဟာတွေနဲ့ပြီးသွားကြတာထင်တယ်မှန်ပါပါဗျာဟင်မှန်ပါရှိရှိတယ်လေမှန်ပါတို့လည်းဒီလိုတရားမှာမှန်ပါမိမိကြီးနေမိမိကြီးနေတဲ့ပုဂ္ဂိုလ်မှမများလေမှန်ပါ မှန်ပါဒီတိုင်းနဲ့သွားမှာအဲ့ဒါဒုတိယဓမ္မသတိကလေအဲ့တော့ဒုတိယဓမ္မသတိကဖြစ်တဲ့အအိုတွေရောတို့ရွာတွေတော့ရှိလားဟဲ့ရှိပါဗျာနာကြလားဟဲ့မနာကြပါဘူးအအိုကြီးခေါ်တဲ့တရားကိုမှန်ပါဗျာဟင်မမြင်လို့နဲ့တူပါတယ်မြင်ပါဗျာဟုတ်ကလားမှန်ပါဗျာဟောဘာလို့မသိတာဟုတ်ဟင်ဟင်မေမေကြီးနဲ့ကြည်လုံးမဟုတ်ဘူးလားမှန်ပါဗျာ တတိရှိတာသိနေတာပဲမှန်ပါပါဗျာတရားရှားတာပေါ့ပေါ့ကိုရွာထဲမှာတရှိနေပါဟင်မှန်ပါဗျာဒါကတော့သူတမထညာကိုပူးမဲ့ဟင်ဟုတ်ကလားတာဝိကညာကိုပူးမဲ့တမထညာကိုပူးမဲ့အခြေခံတရားတွေပါအပြင်ကဟောတာအတွင်းကတော့ကိုယ်ခန္ဓာကိုဖြစ်ဖြစ်ကြည့်မှတမထကလည်းဝိပဿနာဟုတ်ကလားသမာဓိကလည်းပညာအဲ့ဒါကြတော့ကိုယ်တည်းကနာပါစာရင်မတတ်နဲ့မြင်နိုင်ပါတယ် ဟုတ်ကလားဟိမှန်ပါဗျာစာရင်မှတ်တာလည်းစာဖြစ်ဖြစ်ရှိပါတယ်တွားရင်မှတ်တာကတွားဖြစ်ဖြစ်ရှိပါတယ်အဲ့ဒါကကိုယ်တွေကနာပါမှန်ပါအတွင်းပါတမာရီကလေပညာတို့လေမှန်ပါတမထာကဝိပဿနာတို့အဲ့ဒါအတွင်းကနာဒါကတမထဘောင်ဝင်ဖို့တံဝေကရဖို့အပြင်ကဟောနေတဲ့ဓမ္မဂရိကဟင်အဲ့တော့မအိုခင်ကကြိုတင်ပြီးတော့တို့အတွက်ကိုကိုယ်ပိုင်လေးရအောင်လုပ်ဖို့သူအိုကဟောနေတယ် ဟုတ်ခလားမှားလားပါဗျာနာပြီဗလားမနာသေးပါဘူးဟင်ဓမ္မဂတိကမရှိလို့နဲ့တူပါတယ်ရှိပါဗျာဟင်ဓမ္မဂတိကမရှိလို့နဲ့တူပါသဗျာတို့တော့ဟင်ဟင်ပတိမရှိတော့ပါဘူးဟုတ်ကလားတို့ကတော့ဓမ္မဂတိကကိုရှားလို့ထင်တာပဲဟင်ပြီးတော့နာမသုံးဓမ္မဂတိကကသူနာတဲ့ဗျာသူနာတော့တို့ရုပ်တရက်ကကိုနာတာထင်တယ်ဟဲ့မှန်ပါပါဗျာဟင် တို့ဟောနာဟုတာပဲထင်တယ်နာဟုပါဗျာဟဲ့ဒီကနေ့မနေ့တနေ့ကကောင်းဒီကနေ့နာကျင်လာတာပဲမှန်ပါပါဗျာဟင်မနေ့တနေ့ကထုံထုံထုံနဲ့သွားလာနေတယ်တို့ဒီကနေ့ကြလို့ရှင်လဲပြီးတဟီးလည်းဖြစ်နေတာပဲဖြစ်နိုင်ပါဗျာဟင်အဲတို့မနေ့တနေ့ကလန်းလန်းဆန်းဆန်းဖြတ်ဖြတ်လာလာရှိဦးမယ်တို့ဒီကနေ့လဲကျင်လဲနေမှာပဲမှန်ပါပါဗျာအဲ့တော့သူနာကတော့တို့တောင်ဖြစ်ဖို့တဲ့ထင်တယ်ဖြစ်ဖို့ပါဗျာဟင်ဒီဟောဖြစ်တာတွေတွေ့ဘူးသလားတွေ့ဘူးပါဗျာဟင် အဲ့တော့သူ့သူနာမဖြစ်ခင်တုန်းကမဖြားခင်တုန်းကသူ့မှာဓာလေးပါးတွေညင်ညစ်နေတုန်းကသူလိုတယ်လို့ဖြစ်နေတုန်းကသူ့မှာမာနတွေမတက်ဘူးလားတက်ပါဗျာကြက်ကောင်းစိတ်မခံမှန်ပါဗျာဟင်မှန်ပါဗျာဒီဓာလေးပါး၆ချားလို့ဓာတ်တွေမညင်ညွတ်တော့လို့ခန္ဓာကိုယ်မှာထောက်ခံမရှိတော့လို့အာလုံးဝေဒနာတွေကပြင်းထန်နေလို့တို့ကိုဝိုင်းပြီးတော့နှိမ့်သက်နေတဲ့အချိန်သူပက်လက်ကြီးပဲထင်တယ်မှန်ပါပါဗျာဟင် အဲ့ဒီချိန်ဘာလုပ်နိုင်သေးတော့ဘာမှမလုပ်နိုင်ပါဗျဟင်ဘသူကဘာပြောပြောထပြီးရိုက်နိုင်သေးလားမရိုက်နိုင်ပါဗျဟင်ဘသူကဘာပြောပြောလိုက်ပြီးတော့ရံလုပ်နိုင်သေးလားမလုပ်နိုင်ပါဗျအဲအဲ့တော့သူနာကလည်းတို့ကိုတရားဟောနေတာမှန်ပါပါဗျဟင်မှန်ပါဗျတို့ကိုသာကြည့်ပါတဲ့သူကကောင်းနေစဉ်ကတော့မင်းတို့လိုပဲတဲ့ငါလည်းကြက်ကောင်းစိတ်မခံပဲဟုတ်ကလားမှန်ပါဗျဟင်ကြက်ကောင်းစိတ်မခံပဲမင်းတို့လိုပဲတဲ့ငါလှုပ်ချင်တာဆိုရင်ငါပြီးငါပိုင်ထလှုပ်ပြထားပဲတဲ့ ခုငါကြီးလူနာမှာဘေးကပြုစုတာသူစိတ်တိုင်းညာရနိုင်မှာမလားမရနိုင်ပါဘူးမရနိုင်ဘေးကပြုစုလို့ပဲခံနေရမှာဒီစိတ်တော့လိုက်သူလည်းမတော့ချင်းလည်းတော့အောင်ပါပဲမှန်ပါပါဗျာဟင်ဒီချင်းတော့ချင်းစားချင်းအဲဟိုကမအားလို့လာမတိုက်ပဲတော့အောင်မတော့ပါဘူးဟင်ဟုတ်ပါဘယ်လိုဗာတတ်နိုင်တော့ဘာမှမတတ်နိုင်ပါဘူးဒီအဲ့လိုမတတ်နိုင်တဲ့ကာလကြမှာတော့ဘာမှရှာလို့မရတော့ဘူးမရပါဘူးလော်ကီရော မရပါဘူးလောကုတ္တရာဟောမရပါဘူးဖမ်းရတော့အဲ့တော့ငါလူနာမငါလူပက်လက်ကြီးဖြစ်နေမှာတော့မင်းတို့စဉ်းစားမနေနဲ့တဲ့ငါလူမနာခင်ကမင်းတို့ကိုယ်ပိုင်ပစ္စည်းရအောင်ကြိုးစားထားတဲ့ဒါလူနာကဟောနေတာတဲ့ဗျာမှန်ပါဗျာအဲတို့ရွာတဲ့ဟောရှိပါဗျာတွေ့လားတွေ့ပါဗျာဟင်တွေ့ကြပါဦးထမတွေ့ပါတယ်ဗျာဟင်ဟင်နာရလားဟိတို့ရဲ့ဒီက ဘာဖြစ်လို့တော့ဟိုကမဟောလို့လားမဟုတ်ပါဗျာတတိမရှိတော့ဟုတ်လားဟိုဘက်ကမဟောတာထင်တာပါဟုတ်ပါဗျာဟောပါတယ်ဟင်လူတွေမြန်မာသူတို့တိတ်တိတ်ပုံများချင်းအောင်ကြီးနဲ့များဖြားနေကြလားလို့နားနေကြလားလို့ဟင်ဟင်အဲ့ဒါတို့နာမသုံးဓမ္မဂရိကရယ်ဗျာဟောတို့နာမလေးဓမ္မဂရိကတော့သူသေးတယ်ဗျာဟုတ်ကလားဟဲ့မှန်ပါဗျာသူသေးသူသေးသူသေး အဲ့ဒီသူသေးကလည်းမသေးခင်တုန်းကတော့သူလုံးချင်တာကိုလုံးနေတာထင်တယ်မှန်ပါဗျာသူစိတ်တိုင်းကြပဲအဲ့တော့ဘသူကဟိုပြောပြောပြောတာလေးနဲ့တောင်ခံနိုင်တာဟိမခံနိုင်ပါဘူးခါပြီးသူဆွဲတာဆွဲပဲမှန်ပါဗျာသူစိတ်တိုင်းပေါ့လေမှန်ပါဗျာဒေါသကြီးသူကဒေါသကြီးတယ်လျောက်မဟုတ်လောဘကြီးသူကလောဘကြီးတယ်လျောက်မောဟကြီးသူကမောဟကြီးတယ်လျောက်မာနာကြီးသူကမာနာကြီးတယ်လျောက်အဲ့ဒီမှာဒုက္ခတာဆွဲပဲထင်တယ်မှန်ပါဗျာပေးနေတဲ့အချိန်မှာပွဲစိတ်ခိုက်တာထုံပါတတ်တယ်ဘာမှမတတ်နိုင်ပါဗျာ ဒီတိုင်းခါရတယ်မှန်ပါဗျာနေဘူးတဲ့ပြစ်ထားတော့ဒီတိုင်းခါရပါဗျာဒီတိုင်းများပက်လက်ကြီးဗျာခွေးချီလည်းဘာတန်နိုင်ဗျာဘဝစိတ်ကြိုက်လည်းဘာတန်နိုင်ဘူးဗျာဟင်မှန်ပါဗျာပြီးတော့သေးသွားတော့ဟောဘာပါတော့ဘာမှမပါပါဗျာလက်ကြီးတဲ့ခြေတောက်ကြီးတဲ့ဟင်မှန်ပါဗျာသူ့လေတော့လို့လက်ညှိုးထိုးထားတယ်ပါသွားတာမပါပါဗျာငါအိမ်ကြီးဟောပါပါပါငါယာကြီးဟောပါပါပါဟင်ငါအတွင်းဒီကဘလောက်ဘလောက်ဘယ်မလို့မပါပါဗျာ မကြည်နပ်လို့လက်စုပ်ဟောသွားတော့ချွတ်ချွတ်မှာခဏတော့ယူပါဗျာဟင်ဟင်လက်ပတ်နိုင်ပြီးတော့ငါပိုင်နေသူပတ်နာမသွားလိမ့်နဲ့ချွတ်ချွတ်မှာခဏတော့ဟင်ဘယ်လိုလုံငွေရုပ်နဲ့အဲ့ဒီရုပ်ပါပါဗျာဟုတ်ပါမလားဗျာမှန်ပါဗျာအဲ့ဒါတော့အဲ့ဒါတော့မလွဲတာလို့နဲ့တူပါတယ်ဖူကဟင်မလွဲတာလို့နဲ့တူပါတယ်ဗျာကောင်းကောင်းလို့ရချွတ်လိုက်တာပါဟုတ်ကဲ့ဗျာဟင်ဘယ်မလို့သူလက်ကြည့်ရပြန်လာ မှန်ပါဗျာဟင်ပြီးတော့အလာတုန်းကလည်းပဲတို့ခြီနဲ့လာတာနေတယ်ကွခေါင်းနဲ့လာတာများမှန်ပါဗျာခြီကဘွားနေတယ်မှန်ပါဗျာခေါင်းနဲ့တားတာထင်တယ်မှန်ပါဗျာပြန်တော့ဟောဟိခေါင်းနဲ့ပြားတာပါဗျာအေးခြီတော်ကလေးနဲ့ပြန်နေအောင်လဲကြိုးစားကြဟုတ်မှန်ပါဗျာဟင်ဟင်တော်နေခေါင်းနဲ့ကြီးလည်းမပြန်ရင်ကြနဲ့အိုးဟင်ဘယ်လိုဟင်မှန်ပါ ဟင်မမဆရာတော်နဲ့တွေ့ကြိုးစားတော့မှာပါဗျာဟောတို့လည်းချပြန်ဗျာကိုဟာကိုလုံးမကြီးကိုဟင်တို့လည်းချပြန်ဗျာကိုဟာကိုတော့မလုပ်ဖင်းနဲ့ဟင်ဟင်အဲလာတော့ကလည်းတို့ခေါင်းနဲ့လာတာအပြန်နဲ့ခေါင်းနဲ့ယူတယ်ပြန်ဟင်ဟင်ပြီးတော့သူခေါင်းနဲ့လာပြီးအနောက်ပြန်ရတာအထက်လည်းပြန်နေအောင်လည်းကြိုးစားကြအောင်ဗျာမှန်ပါဗျာကြိုးစားဟင်ကြည်တောင်းလည်းဆင်းနေအောင် အထက်လည်းပြန်နိုင်အောင်လဲတို့ကြိုးစားရလေဦးမယ်ဗျမှန်ပါပါဗျဟင်လူဖြစ်အောင်လူဖြစ်အောင်လူဖြစ်အောင်ပြောတာမှန်ပါအဖိုးတို့လူစွာကဟိုတစ်သိနဲ့တစ်သိမြင့်ပြီးတလွန်းတလူလူတက်သွားတာကိုလူလို့ပါပါပြန်ထားတာတို့ပါတိကတော့မနှုတ်တာဟုတ်ကလားမှန်ပါပါဗျာဒီတစ်သိနဲ့တစ်သိနေနေနေနေပြီးအောက်ကိုကျသွားတာလူမဟုတ်ဘူးမဟုတ်ပါဗျာလူဖြစ်သေးဘူးမှန်ပါဗျာဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့လူဆိုတာတစ်သိနဲ့တစ်သိမြင့်မြင့်မြင့်မြင့်ပြီးတော့သွားတာကိုပြောတာအဲ့လိုတို့တက်နိုင်အောင် ဟင်အဲ့တော့တို့ပေခါနီးပေတဲ့ကာလကြရင်ဖင်းဖင်းကြီးလက်ကြီးတယ်ပစ္စည်းဘာမှပါမသွားဘူးမပါပါဗျာတော်ဝေးရတာမပါတော့ဟောဗျာထည့်လိုက်ပါလားဘိုးဟာဒါတွေတော့အော်အဖိုးတွေတော့ရှင်ပေးရှင်ပေးတာမပြာသူနာတော်ဝေးလေးပါ အဖိုးပြောသွားတယ်သူတော်ဝေးလေးမပါမှာသို့လို့ဆိုပြီးတော့ဟင်ဘယ်လိုတော့ဘိုးဟင်ဟင် တို့အဖို့တောင်ဝင်းမဆိုတာနဲ့အဖို့ကိုကြီးအဖို့တောင်ယူသွားလို့ရတော့လားအဖို့ကိုကြီးတောင်ထားပြခဲ့ရမှာ သူများမဆိုထားနဲ့လေဟင်အဲသူကလည်းတို့ကိုတရားဟောနေတာတဲ့ငါကြည့်တာဟင်မသေးခင်တော့ကတော့သူပြည်စီဘယ်ဟာဘယ်ဟာဘယ်ဟာဘယ်ဟာနဲ့သရင်တွေကိုမနေပါဘူးမနေပါဗျာပြင်ပြီးတော့သူသားတွေကဘလောက်ဘလောက်သမီးကဘလောက်ဘလောက်နဲ့ရှိသေးတယ်ရှိပါဗျာသူမိကဘယ်နှယောက် ရှိထင်းတယ်ရှိပါဗျာမြစ်ကဘယ်နှယောက်ရှိထင်းတယ်ရှိပါဗျာသူသားသူသမီးသူမီးမှန်ရင်အကုန်လုံးပါသွားမှာပေါ့ခေါ်သွားလို့ရတာပဲမရပါဘူးလိုက်လာဖို့မလိုက်ပါဘူးလိုက်ပါဗျာကိုသားတွေကိုသမီးတွေပဲဟိုတာပဲမလိုက်ဘူးလားမလိုက်ပါဘူးဘိုးကလို့ခေါ်မတော်လို့နေမှာဘိုးကခေါ်လို့လားအဖိုးမခေါ်လို့နေမှာပါဟင်မလိုက်ရပါမပါတာမပိုင်ပါဘူးဘိုးကမခေါ်လို့နေမှာပါဗျာဟင် အခုဟာတွေကပြောတာပေါ့ငါတင်လိုက်ခဲ့ကြနော်ပါရီသမီးတွေမှမတော်ဘူးလားဟင်ဟင်မပိုင်လို့မခေါ်နိုင်ပါဘူးဗျာဟုတ်ကလားဗျာမှန်ပါဟင်ဘယ်မလို့အဲ့တော့သူသူသေးကလည်းတို့ကိုတရားဟောတာငါကြည့်အသက်ကြီးရှင်တင်ကြကြီးတော့ငါတော့ငါပစ္စည်းတွေကြီးတို့ပြောကြတာပဲတဲ့အခုငါပြီးတော့ငါတော့ပါကြံတော့တို့တိတိဓမ္မတော်ကမင်းကြီးတေခါနေလို့ပေါ့ သူကဂတိတရားလှူဖို့ထင်တယ်မှန်ပါဗျာသူအနာသဘင်ကဂတိ60လှူသွားတာထင်တယ်မှန်ပါဗျာ54ဂတိဖြစ်တဲ့အတွက်ဒီကနေ့မှ6ဂတိလှူသွားမှန်ပါဗျာပြီးတိတိတော်ကတော့ကမင်းညာဂတိတရားလှူမယ်လို့ဒိဋ္ဌာပြုတာမပြေဘူးကွမှန်ပါဗျာမပြေတော့ဒီကနေ့ကျရင်ငါပါဆက်ကြချူခွဲနဲ့ချူခွဲနဲ့ဆက်အဲ့ဒီချူခွဲကိုဟိုတန်ဃာတော်ကလှူပါလှူတန်းပါကြီးရှားပြားနဲ့တတ်မှလေမှန်ပါ မှန်ပါပါဗျာဂရေဒီယာပြည့်အောင်မှန်ပါပါဗျာနောက်တော့အဲလိုကြီးတဲ့လူတော့သူ့နန်းရင်းသားတွေကဟိုဟာပြည့်တဲ့လူပြည့်ဒီဟာပြည့်တဲ့လူပြည့်နန်းတော်တွင်းကိုသူသေးတော့ကြံရင်မှမဟုတ်တော့ဘူးလေမှန်ပါပါဗျာအဲ့တော့သူ့ကိုပွဲတော်တယ်ကြာဆိုတော့ရွှေခွက်နဲ့မတည်တော့ညီခွက်နဲ့ရှစ်ရှားသီးလေးတစ်လုံးထည့်ပေးတယ်သူတီရာမီကို ရှစ်ရှားသီးစားခြင်းပြီးပြူပြီးပေါ့လေမှန်ပါပါဗျာသူရှစ်ရှားသီးကဟိုအရွက်ကြတော့သွားကွာမှန်ပါပါတီးပြူရွက်နဲ့ ခြေချာရွက်ကတခြားတည်းမှန်ပါပါခြေချာရွက်ကတို့မကလီရွက်နဲ့သွားတူတယ်မှန်ပါပါဗျာအပြီးကြတော့ခပ်ခင်ပင်မှာပဲသိဘူးတူတယ်အဲ့ဒီခြေချာပြီးစားကျင်တာကိုရွှေခွက်နဲ့ဆက်ပါဆိုတော့ဒီရွှေခွက်နဲ့ဆက်လိုက်ရင်တူတာနဲ့တူတော့မှာကိုမှန်ပါပါဗျာသူ့ရဲ့ဂရေတရားပြည့်အောင်မှန်ပါပါဗျာအဲ့တော့မလှူရအောင်ဆိုတော့မြေခွက်နဲ့ခြေချာပြီးတလုံးပေးတယ်မှန်ပါပါဗျာအဲ့တော့တိတိတမတော့ကမင်းညာမေးသူတိုင်းပြီကိုမင်းကြီးညာဒီတိုင်းပြီဘုသူတိုင်းပြီလို့အရှင်မင်းကြီးတိုင်းပြီပါဗျာ မင်းတို့ငါလိမ်နေတာငါပိုင်တာရှေ့ရှားပြီးတလုံးကြံတော့တယ်ဟင်မှန်ပါဗျာအဲ့ဒါမသေးခင်မသေးခင်မှန်ပါပါဗျာသူရှေ့ရှားပြီးတော့ပိုင်မှာမဟုတ်ဘူးမပိုင်ပါဘူးဟင်မပိုင်ပါသူလဲနေတာနဲ့သေတော့မယ်လို့သေပြီတာနဲ့ကဲဘာထယူနိုင်သေးတော့ဘာမထယူနိုင်ပါဘူးသေရင်တော့ပိုဆိုးပေါ့မှန်ပါဗျာအဲ့တော့သူပြီးပြီဘာမရှိဘူးတဲ့ရှိပါဗျာပြီးတော့ငါ့ကိုကြည့်ကြဟိုမှာ ဘလောက်ပဲပစ္စည်းတွေပေါ်တယ်ဆိုဆိုလက်ကြီးနဲ့ပြန်သွားတာတင်လေမှန်ပါပါဗျာလက်ဆုံးနဲ့မဟုတ်ဘူးလက်ဖြတ်နဲ့ပြန်သွားတာဟင်မှန်ပါဗျာသင်တို့လည်းပဲပေတဲ့ကာလဘာပစ္စည်းမှမပါပဲလက်ကြီးပြန်လာမျိုးမဖြစ်ပါစေနဲ့တဲ့အဲ့ဒါသူသေးတာဟောတဲ့တရားမှန်ပါပါဗျာဟင်အဲ့တော့ဒီဘက်ကယုတ်ပစ္စည်းကတော့ယူလို့မရဘူးတင်တယ်မရပါဗျာဟင်ကာမပစ္စည်းယူလို့မရရင်ဒီဘက်ကဓမ္မပစ္စည်းဆိုတာယူယူသွားရမှာပေါ့မှန်ပါပါဗျာဟင်အဲ့တော့မသေးခင်ကတည်းက ကိုယ်ပိုင်ပစ္စည်းရအောင်သွားတဲ့နေရာတို့ကိုယ်ခန္ဓာကိုယ်ကြီးကိုကိုယ်မပိုင်တာကြီးကတော့ခေါင်းနဲ့သွားနေမှာပေါ့ကိုယ်ပိုင်တာကခြေထောက်နဲ့တက်ထိုင်အောင်ပေါ့မှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါအဲ့ဒါတော့ကိုမတေခင်ကကြိုတင်လုပ်ကြပါလို့အဲ့ဒါတို့နံပါတ်၄ဓမ္မဂရိကသူသေးကဟောတာတယ်မှန်ပါပါဗျာတို့ရွာတဲ့သူသေးတွေ့ဘူးလားတွေ့ဘူးပါဗျာဟင်နာပြီလားမှန်ပါပါဗျာဟင် ဓမ္မဂတိကကမဟောလို့နဲ့တူပါဗျာဟုတ်ပါဗျာပြင်းဖို့ဟောဘူးလားဓမ္မဂတိကကဟောပါဟင်ပါပြီလို့တော့ဟင်ဓမ္မဂတိကကြားနေတာဗျာအဖိုးတို့ကမနာဘူးလားဓမ္မဂိကဟောတာကိုဆရာတော်များတွေ့ရတယ်အခုတတိယတာပါကြီးကနာယူပြီးတော့မပေတော့နာမှာတော့ဘူးတို့ရည်လေလေချာဗျာဟင်ဟင်ဟင်ဟင်အဲ့ဒါတို့ဟောနေတာလေဗျမှန်ပါပါဗျအဲ့ဒါနံပါတ်၄ နတ်တရားလွတ်လိုက်တဲ့တမန်တဲ့မှန်ပါပါဗျာနံပါတ်5ကတော့တို့အာနာပပွက်သားတယ်ကွမှန်ပါပါဗျာထောင်ထဲမှုတန်းနေလေမှန်ပါပါဗျာဟင်ဘသူ့ကိုကျိန်တံဘလောက်ရလိုက်ဆိုရိုက်ရတာထင်တယ်မှန်ပါပါဗျာဟင်ဘသူ့ကိုတော့တတ်လိုက်ဆိုရင်တတ်ရတာထင်တယ်မှန်ပါပါဗျာအဲ့ဒီသူကျိန်တံရိုက်တဲ့ပုဂ္ဂိုလ်ကဟောဒီလူနဲ့အရင်တော့အာဃာတရှိသလားမရှိပါဗျာအညိုရှိသလားမရှိပါဗျာဟင်ညိုရရှိဘူးအာဃာတလည်းမရှိဘူးဟင် တည်ရတူရင်းနေလို့လည်းမဟုတ်အဲ့တော့ဒီအာနာပကွယ်သားကကျိန်နံရတဲ့သူရိုက်တာအာနာပကွယ်သားကရိုက်တာလားကိုယ့်အပြစ်ကရိုက်တာလားကိုယ့်အပြစ်ကရိုက်တာပါဗျာဟင်မှန်ပါတယ်ကိုယ့်အပြစ်ကရိုက်ပါဟင်ဒီလူကိုတတ်လိုက်ဆိုရင်အာနာပကွယ်သားကတတ်တာလားကိုယ့်အပြစ်ကတတ်တာလားကိုယ့်အပြစ်ကတတ်တာပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ဒီအာနာပကွယ်သားကလည်းတရားဟောတာငါကြည့်တဲ့ငါမင်းနဲ့သိတာလည်းမဟုတ် ဟင်ရင်းနေတာလည်းမဟုတ်ဘူးရှင်တို့တော်တာလည်းမဟုတ်ဘူးတဲ့အတိတ်ကညာသားရတော့မင်းနဲ့ငါနဲ့ရှိတာမဟုတ်ဘူးတဲ့ငါပါလို့ဒီလိုရိုက်နေရတယ်လေမင်းမှာအပြစ်ရှိလို့မင်းပြစ်ကမင်းစေနာကမင်းယူပေးနေတာကွာဟုတ်ကဲ့မှန်ပါပါဗျာဟင်ငါဒီလိုတတ်ရတယ်ဆိုလဲငါတတ်ချင်လို့တတ်တာမဟုတ်ဘူးတဲ့မင်းရဲ့အပြစ်ကမင်းစေနာကမင်းကိုပြန်အကျိုးပေးတာငါကအဲ့ဒီစေနာလေးကိုပေါင်ထည့်ပေးုံပဲရှိတယ်အဲ့ဒါအာနာပပွဲသားက တရားခံကိုဟောနေတယ်တရားတဲ့မှန်ပါပါတို့ရွာတယ်လေတခါတလေတကာကြီးတွေကတကမာကြီးတွေမရိုက်ဘူးလားရိုက်ပါဗျာအင်းဒါတကာကြီးတွေပြစ်ထမဘာဖြစ်လို့လဲခါတော့ဟုတ်ကလားတခါတလေတကမာကြီးတွေကလည်းတကာကြီးတွေတော့ပဲလို့တော့ညာလို့နဲ့ဆိုဘူးလားဟုတ်ပါဗျာအဲတကမာကြီးတွေပြစ်ရှိလို့နဲ့တူပါတကာကြီးတွေပြစ်ရှိလို့ဆိုပါဟုတ်ကလားမှန်ပါ အဖေလို့တော်ထားတာနေငါဟူနဲ့တင်မှာပါဘယ်လိုတော့တက္ကမကြီးကဆိုတော့ငါပြစ်ငါပြစ်ရှိလို့ငါပြစ်ရှိလို့လို့ဝန်ခံမလားဖို့ကဟုတ်ပါမလားဗျဟိုကတော့ပဲဟင်ခံမှုတဲ့ကိစ္စလားကဲကြကဲဟင်တော့ဘယ်လိုတော့ညာလိုနဲ့သူ့ပြစ်ပြောတယ်လေငင်ပါပြီလို့ထုံးနေနေမှာပါအဖိုးဘယ်နဲ့တော့ ဟုတ်ကလားဗျဟုတ်ဗျဘာဖြစ်လို့လို့ဟုတ်ကလားဗျဟင်ဟင်နင်ငါများနဲ့လောင်းမှာဟင်အဲ့ဒါတို့ဖြစ်နေတဲ့ဟိုလင့်တန်ခါရတာလေကိုပြင်းနဲ့ကိုပဲမှန်ပါပါမရတန်ခါရတာကိုပြင်းနဲ့ကိုကိုမှန်ပါပါဗျာတာသူသမီးသူတန်ခါရတာဟောကိုပြင်းနဲ့ကိုပါဗျာဟုတ်ကလားဟိမှန်ပါဗျာ အေးအဲ့ဒါလေခုနကအာနာပကွယ်သားကဟောလိုက်တဲ့တရားတွေဗျဟင်အာနာပကွယ်သားတဲ့သူ့မှာဟိုတာဝန်ရရိုက်နေရတာတဲ့မှန်ပါပါဗျဟင်မှန်ပါတူတူတကမာရဆိုတာလေတာဝန်ရနေမှာပါပဲဟင်တခါကြီးဟင်တကမာရတော့ပါတော့ညာတော်လို့ပုံကြီးရတယ်ဆိုတာတာဝန်ရနေမှာပါပဲဟုတ်ကလားဟုတ်ပါအဲ့လိုပဲသဘောထားသလားမှန်ပါဟင် တာဝန်ရဆိုပါစေဆိုပါစေဒီလိုပဲကျင်နာလိုက်တာဟင်သူတာဝန်ရမှုဆိုတာဆိုပါစေဆိုပါစေဒီလိုပဲကျင်နာသလားဖို့ကျင်နာပါဘူးဗျာဟောဗျာဘာဖြစ်လို့တော့ဖို့ရဟောပါများတော့ပြန်ဆုံးတာဟုတ်ကဲ့ဗျာအော်ဘယ်တော့ဒီဖို့ရတော့ဟင်အဲ့မှာလည်းဒီမှာသိကြတယ် ဒါဆုံးမတိတ်တာဟုတ်စရာဗျာဒါလည်းဓမ္မကြီးတွေဖြစ်ကိုကဲကိုပဲလဲရောင်ပြီးပြကဲဟင်အဲ့ဒါတို့ရွာထဲမှာဟောနေတဲ့နတ်တီလွတ်လိုက်တဲ့ဓမ္မ9ယောက်လို့ခေါ်တယ်အဲ့ဒါဒီဝတုတတုတ်တန်လို့ဖရာတိုင်းဟောရတဲ့တရားပါမှန်ပါပါဟင်အဲ့တော့တို့မှာတတိရှိဖို့ပဲလိုတာပဲမှန်ပါပါဗျာတတိရှိရင်အတိရှိလာလိမ့်မယ်မှန်ပါပါဗျာဟင် အသိရှိလို့လူမာဖြစ်လာလို့ရှိရင်ဒါတွေမြင်နေပါတယ်မြင်အောင်လဲကြည်မှန်ပါပါဟင်အဲတော့သူဒီကသေးခမရတို့သေအောင်ပါသေတဲ့ကာလကျတော့ခုနကသီးသုံးချက်ကိုမကြော်နိုင်လို့ရှိရင်မိမိဝေဒနာပြင်းထန်နေတာကိုမခံနိုင်လို့ဖြစ်စေပေါ့ပြုစုနေတဲ့မိသားစုကိုမကျင်납လို့ဖြစ်စေပေါ့ သို့မဟုတ်ကိုမကျင်နာစရာတစ်သက်လုံးကကိစ္စတခုတွေးမိလို့ဖြစ်စေနှလုံးမသာတဲ့စိတ်နှလုံးမသာစိတ်ဖြစ်ပေါ်နေတော့ဝိညာဉ်ချုပ်သွားရင်သွားငရဲသွားမှန်ပါပါဗျာသွားပါပါပမငရဲတန်းသွားမှန်ပါငရဲကတို့ခေါ်မှာမဟုတ်မှန်ပါပါဗျာဟင်အဲ့တို့နှလုံးမသာစိတ်ကပိုနေနေမှန်ပါပါဗျာပို့တဲ့ကာလကြတော့ကိုမယမမင်းကြီးဆိုတာကတို့တွေကိုဒုက္ခပေးဖို့မဟုတ်ကယ်တင်ဖို့ ဒီသတွန်းမာတွေကနေပြီးတော့သွားကြတာလေမှန်ပါပါအဲ့ဒီဟိုတို့ငရဲပြည်ကိုလေးဘက်လေးတန်ကသူတို့စောင့်နေကြရတာပေါ့ဗျာမှန်ပါပါဒီငါသွားရောက်တော့ဒီပုဂ္ဂိုလ်တရားငရဲရောက်တယ်ငရဲကိုရောက်နိုင်လောက်တဲ့အပြည့်ကြောင့်ငရဲကြတာကိုတော့သူတို့မတားပါဘူးငရဲကိုမရောက်တင်ပဲနဲ့ဘာမဟုတ်တဲ့ကိုယ်ဒဏ်ရာလေးကိုနှလုံးမသာရတာလေးနဲ့သွားရမယ်ဆိုမနာဘူးလားနာပါဗျာကိုယ်ဒီမှာကောင်းမှုတွေရှိရတာနဲ့ သီလလေးရှိရသားနဲ့လေမှန်ပါဗျာဒါလေးနဲ့သွားရမှာပြီးတော့မိသားစုကပြုစုတာတွေအင်းစိတ်မချမ်းသာတော့သူ့စိတ်တိုင်းကြမရတော့နှလုံးမသာတာတွေနဲ့ငရဲသွားမယ်မနာဘူးလားနာပါဗျာအဲ့ဓာတွေအတွက်ကိုကိုကနေကြိုးပြီးတော့အကူညီပေးတဲ့နတ်တွေကျမမင်းကြီးကလေမှန်ပါဗျာအဲ့တော့ဟိုရောက်လို့ရှိရင်ဖိမိတယ်တဲ့မောင်မင်းလူပြည်တုံးက ဘယ်လိုကောင်းမှုကုသိုလ်တွေကိုလုပ်ခဲ့တယ်လဲလို့မေးလိမ့်မယ်မှန်ပါပါအဲ့တော့ကြာမနေ့ကကိစ္စတောင်တို့မနေ့ကဘာလုပ်ခဲ့တော့ဆိုမပြောနိုင်တာကိုဘဝဟာဘယ်လိုလုပ်ပြောနိုင်တော့မပြောနိုင်ပါဘူးအဲ့တော့မသိပါပဲဖြေရမှာမှန်ပါဗျာဟုတ်ဗျာမမြဟာတော့တို့မေးရပါဦးမလားဟိမရပါဘူးဗျာအဲ့လောက်ကြီးမေးနေတဲ့လူသားပဲတို့ကဘာမှမမမရှိတာဟင်မှန်ပါဗျာအဲ့တော့နောက်ကဘဝကပြောနိုင်ပါဦးမလားမပြောနိုင်ပါဗျာအဲ့တော့မသိပါပေါ့ မှန်ပါဗျာသင်မလုပ်ခဲ့မလုပ်ခဲ့ဘူးပါတာမှန်ပါဗျာအဲတီလာဟောကွယ်ဘယ်လိုတီလာတွေထောက်တဲ့ကျေပွေးမင်းရင်းတဲ့မှန်ပါဗျာအဲခါလည်းမတိပါပေါ့မှန်ပါဗျာသူမမထောက်တဲ့မထောက်တည်ခဲ့ဘူးပါဒါပဲဖြေရမှာမတိပါများများရင်းဖြေရမှာမှန်ပါဗျာဟင်ပြောဒါမှမရရင်နောက်ဆုံးမင်းဒီဝါဒုတတုတ်တံကိုနာခဲ့ရလားလို့မင်းလေးသူပြောတာနာတာပြောတာမဟုတ်ဘူးနော်ကျွာတွေကဟောတာကိုနာခဲ့ဖို့ပြောတာမှန်ပါဗျာဟင်ဖို့ မှန်ပါဗျာတို့ဟောတာတော့ကြားတာသာနာတာမဟုတ်သေးဘူးမှန်ပါဗျာဟင်တို့ပြောလို့ကြားတာနာတာမဟုတ်ဘူးကိုယ်မှတကယ်တွေ့လို့သွေးသွေးမြင်မြင်သူ့ဖြစ်ပျက်ကိုမြင်သွားတာကိုနာတာလို့ပြောတာမှန်ပါဗျာဟုတ်ကလားမှန်ပါဗျာတို့ချင်ရင်ငါဆိုတဲ့ကိုယ့်ရဲ့ဟာခွက်တစ်ခုကိုပြောတော့ဘယ်လိုတို့ကိုဖြစ်ပြနေကြိုက်နေတော့မနာဘူးလားနာပါဗျာဟင်ဟိုနူးနေတာပုဂ္ဂိုလ်နင်တို့ကအနုမျိုးဟဲ့သူကိုယ်ကလည်းနူးနေတာဟိုဗျာနာမဲ့နာမလားမနာဘူးလားနာပါဗျာနာတာပေါ့ဗျာအဲ့လိုကို ကိုယ်ခါနဲ့ကြိုက်နေတာကိုနားတယ်လို့ပြောတာမှန်ပါဗျာအဲ့တော့ပဋိသန္ဓေနေနေတာကိုမြင်နေကိုအဲ့လိုနေရမှာကိုမြင်နေတာနားတာမှန်ပါဗျာဟင်ကိုအိုတာကိုကိုနာမှာကိုကိုသိမှာကိုအဲ့ဒါကိုဓာတ်ဖြစ်ပြင်းတာကိုနားတာမှန်ပါဗျာအဲ့လိုနာတာကိုနာမောင်မင်းလူပြည်တုံးကဒီဝဒုတပုတ်တံကိုနာခဲ့ရလားလို့မေးလိမ့်မယ်ဗျဖို့ဘယ်လိုဖြေကြမလို့မေးမှာတော့ဟိုကြဟင် နိုင်အောင်နာရမှာပါဗျာခိုးကမေးမှာဗျာသိနိုင်အောင်နာရမှာပါဗျာဟုတ်ပါမလားဟင်ဟင်ဟင်ဟိုအာနာဘကွေတန်းတခါကြီးရိုက်တိုင်းရိုက်တိုင်းနာရမှာဗျာဟင်အာနာဘကွေတန်းတခါရိုက်ရိုက်ပြီးမထင်နဲ့နာနိုင်မမလားခါကြဟင်ဟောဗျာနာရမှာပါဆိုအဲနိုင်မနာခဲ့ဘူးပါဟင် မနာခဲ့ဘူးပါဖြေရမှာပေါ့နာရင်နာခဲ့ဘူးပါတယ်ဖြေရမှာပေါ့မှန်ပါဗျာတို့ဆရာကြားတာပြောတာမဟုတ်ဘူးအဲ့ဒီငါးခုကိုတွေ့စဉ်ကာလအဲ့လိုတတိတံဝေကရဖို့ပြောတာမှန်ပါဗျာအဲ့ဒီဖြစ်ပျက်ကိုမြင်ဖို့ပြောတာမှန်ပါဗျာအဲ့ဒါကိုနားတယ်လို့ဆိုလိုတယ်ဘယ်လိုမှမေးလို့မရလို့ရှိရင်နောက်ဆုံးစဉ်းစားတယ်မင်းငါ့ကိုလူတုံးကအမျှဝေခဲ့ရလားလို့မင်း အဲ့ဒါလည်းမေ့နေရင်သိမှမသိတော့တာကိုခုမှမှမသိတာကိုကြဘယ်လိုလုပ်သိမလို့အဲ့ဒါမသိပါပဲဖြေရမှာမှန်ပါပါအဲ့ခါကျယမမင်းကြီးကိုယ်တိုင်တို့ဒီမှာနေတဲ့နေရာကိုလာကြည့်တာတဲ့ဗျသိသေးတာပေါ့လေမှန်ပါပါလူတယောက်ရဲ့ຢာဆိုပြီးမှတ်တမ်းကြည့်တယ်လို့ပေါ့ဘယ်တော့ကဘာလုပ်ခဲ့တယ်လဲဘယ်တဲ့ရွယ်တော့ကဘယ်နေရာမှာဘာအညာအကုန်လုံးကြည့်ပြီးမှပေါ်ပြီးဆိုမှမင်းဘယ်တုန်းကဘယ်မှာကုသိုလ်ပြုတော့ကမင်းငါ့အမြဝေခဲ့တယ်မဟုတ်လားလို့ပေါ်ပြီးတာမှန်ပါပါ အဲ့ခါရောက်မှသူတတိယပြီဟုတ်တယ်အေးဒီလိုဆိုရင်မင်းငရဲနဲ့ထိုက်တဲ့ကောင်မဟုတ်ပြန်ပြန်ပြန်ပြန်ပြန်အဲ့လိုပို့တာပဲဗျာဟင်ဟင်ကျမမင်းကြီးကဒါဝန်တို့ကုသိုလ်ပြုတိုင်းပြုတိုင်းကျမမင်းကြီးကိုအမြောက်ဝင်ကြတာဗျမှန်ပါပါဗျာဟင်သူတတိမရသူတတိရအောင်လေမှန်ပါပါဗျာဟင်အဲ့ဒီမှာသူကဒီဝဒုဒတုတ်တံကိုနာကဲဘူးရလားလို့မေးလိမ့်မယ်ဗျမှန်ပါပါဗျာအဲ့တော့ဟိုကြတော့ဘယ်လိုဖြေကြမှာတော့ဗျဟင် နာရဦးနဲ့ဖြေရမှာပါဟုတ်ကဲ့ဘယ်လိုနာတော့မေးမှာဗျဟင်ဟင်ကဲဒူဒူအိုဒူဖွာသာကလေးကဟောနေတယ်မင်းဘယ်လိုနာခဲ့တယ်လဲထမေးဦးမှာခင်ဗျာမှန်ပါပါဗျဟင်မူကြီးကကလေးကမင်းကိုခေါ်တော့ငါမင်းဘယ်လိုနာခဲ့တယ်လဲမေးဦးမှာသူအိုကဟိုမင်းခေါ်တော့ငါမင်းဘယ်လိုနာခဲ့တယ်လဲသူနာကမင်းခေါ်တော့ငါမင်းဘယ်လိုနာခဲ့တယ်လဲသူဒီကြီးကမင်းကိုတရားဟောသင်္ကာရတော့ငါမင်းဘယ်လိုနာခဲ့တယ်လဲဟင် အာနာပကွယ်သားမင်းကိုညှဉ်းပန်းနေတဲ့တုန်းကမင်းဘယ်လိုနာခဲ့သလဲအဲ့လိုဆက်မိမှာဗျဖြေနေမှာမလားကဲဟင်ဖြေနေမှာမလားဖြေနေမှာဗျဟုတ်ပြန်မေးလို့မရတော့ဘူးဟင်ဟင်ဒီမေးလို့မရတော့ပါလားဗျဟင်မေးလို့မရတော့ပါလားဗျကဲပဲနေလို့ဒုဖွားကိုညင်သွားဟင်အာနာပကောသားအကြောင်းပြောတာနဲ့ကိုရှင်းအောင်ကြိုးစားမှာဟုတ်ကလားဟဲ့ အေးအဲ့ဒါတတိရှိတဲ့ပုဂ္ဂိုလ်မမေ့မလျော့မပေါ့မဆတဲ့တတိနဲ့နေတဲ့ပုဂ္ဂိုလ်ဟာတကယ်မြင်နိုင်တဲ့တရားတွေပါကျွာတဲ့တကယ်လည်းဟောနေပါတယ်မှန်ပါဗျာအဲ့ဒီတရားမှမနာခဲ့ရင်မကြောက်ဘူးမှန်ပါဗျာမကြောက်မကြောက်ရင်ဒီသမထနဲ့ဝိပဿနာဆိုတော့ကိုယ်တွင်တရားပဲတော့နာမှာတော့တော့နာပါဗျာဟင်မရပါဘူးဟိုဟိုဘက်ကကြောက်ပြီဆိုမှ တာဝန်ကညာရပြီဆိုမှဒီဘက်ကိုတမတဝိပဿနာပဲသွားမှာပေါ့အဲ့တော့တို့တမတဝိပဿနာဆိုတာဟင်တို့ယုံလိုက်သမားနဲ့ပြောရင်တော့စီးကောင်းလောက်ပဲရှိတယ်ဒီဘက်ကမှခွေးနဲ့ယုံလိုက်သမားကတော့ခြုံပုတ်မချောက်ခဲရင်ဒီမဝင်ဘူးမဝင်ပါဗျာဟုတ်တယ်လို့မှန်ပါဗျာဟင်မှန်ပါဗျာအဲ့တော့ဟိုကရွာတဲ့ကဒီဝတုတာတုတ်တံကိုနာခဲ့မှအဲ့ဒီကယုံလိုက်သမားနဲ့ခွေးကခြုံပုတ်ထောက်မှမှန်ပါတင်နာမှာဗျာဟင်တင်နာရှိမှဟုတ်ကဲ့ ဟုတ်ကလားအဲ့တော့ဘယ်တော့ရ6မှာတော့အခုသင်္နာရှင်းနေရအောင်ဗျာဟုတ်ကလားဗျာမှန်ပါဟင်သမတာဝိပဿနာဆိုတာဟိုကကြောက်မှပြေးခဲ့မှာပြေးမှဒီမှာပိုင်နေမိမှာမဟုတ်လားမှန်ပါပါဗျာအေးဗျအဲ့တော့တို့ဒီကတရားကိုနာကြမဲ့သာရွာတဲ့ကတရားကို အရင်နာကြသမ်းမအောင်ဗျမှန်ပါပါဗျာနာပါပါပြေတော့နာမှာတော့ကိုယ်လည်းနာရပါဗျာရွာတဲ့ကတရားဗျမှန်ပါပါဗျာ ခုလဲနာရဲ့တဲ့ဘယ်တော့မှနာခဲ့ပါလိမ့်လို့ဒီတိုင်းနာပါတယ်ဟုတ်ကလားမှန်ပါဘူးဟင်သူဟောတာလုံးစီပါပြီနာခဲ့ရလားနာခဲ့ပါပြီဟင်တရားဟောမှာဆိုငါတို့ကြားမှာဆိုနာပါဘူးဒါတော့ပဲလားမှန်ပါဘူးဟင်ခင်ဗျားဟာတပိုင်းတစားရှိတလုံးစားနှလုံးသားရှိသေးတယ်ဟင်ဆုံးအောင်မနာခဲ့ဘူးလားသူပြောတဲ့တရားတွေကိုအေးအဲ့တော့တတိလေးနဲ့နေကြပါတတိနဲ့နေရင်အကုန်လုံးတရားရည်တယ်ပါဟင် ပြီးတော့တတိနဲ့နေနေတုံးကတည်းကပါသုံးတုံအတုံးလေးနဲ့အစွဲမပါတော့ဘူးလေမှန်ပါပါသူရေထဲသွားတဲ့ခြီရာလေးတို့ပေါ့မှန်ပါပါရေထဲသွားတဲ့ခြီရာလေးဟိုခြီတော့ခြာတုံးလေးတော့ခြီရာတွေ့မှာပေါ့မှန်ပါပါနှုတ်တော့ခြီသေးလားမရှိပါဘူးအဲ့တိုင်ပေါ့ကွဘယ်အာယုံသုံးသုံးကံကြိုးလေးဖြစ်တဲ့အာယုံလေးသုံးပါဆွဲကြမနေရအောင်တတိလေးလက်ဖလွတ်ပါနဲ့မှန်ပါပါဗျာ ဧကေနာကြကုန်ဗျာသာဓုသာဓုသာဓု